ဒီနေ့2021ခုနှစ်ဖေဖော်ဝါရီလ21ရက်တနင်္ဂနွေနေ့ထေရဝါဒဓမ္မကပ္ပဒါနန်းစဉ်ပိုင်း105ပရိသတ်သမုပ္ပါတရားတော်ပရိသတ်သမုပ္ပါတရားတော်သင်ပေးနေတော့ဗျာအရှင်ဘဂရောပရိသတ်သမုပ္ပါနဲ့ပတ်သက်တဲ့မိတ်ဆက်ပေါ့ဗျာဤတိုင်းအကြောင်းအရာလေးတွေပြောတယ်ဒီနေ့တော့ပရိသတ်သမုပ္ပါတရားတော်စနာကြမယ် အဲကြောင့်တော့ဒီမှာပါဠိလေးအရင်ကြည့်မယ်နော် ပါဠိလေးဘုန်းကြီးတို့ပါဠိလေးကတော့ဒီမှာအကုန်လုံးကြီးတင်ထားတဲ့ပါဠိကတော့ရှိတဲ့ပါဠိအကုန်လုံးရေးထားတော့အကုန်လုံးတော့ဘာဆရာတော်မလို့ပါဘုန်းကြီးတို့လိုရင်းတော့ကွယ်ဖတ်ဖို့ဒုတိယအကြောင်းကနေစကြည့်မယ်ဝိဇာပစ္စယသင်္ခါရပါဠိလေးလည်းဖတ်တောင်းလောက်တော့မယ်နော် ဝိဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏံဝိညာဏပစ္စယနာမရူပံနာမရူပပစ္စယသာလယနာသာလယနာပစ္စယဖတ်သောဖတ်တာပစ္စယဝေဒနာဝေနာပစ္စယတနာတနာပစ္စယဥပါရဏဥပါရဏပစ္စယဘဝဘဝပစ္စယဇာတိ ဇာတိပစ္စယသရမရဏံဒုက္ခပရိဒေဝဒုက္ခဒေါမနတုပါယတာသံဘဝန္တိဧဝမေတတကေဝလတဒုက္ခခန္ဓတသမုရယောဟောတိဒီပါဠိလေးအတူဆိုကြည့်ခြင်း ਨੇ ဘာဖြစ်လို့လဲဆိုဒီပါဠိခဏနာသင်ရမှာပေါ့ဒီဒီနာအဝိဇ္ဇာပစ္စယသင်္ခါရဒါလေးအတူတူဖတ်မယ်နော် ဝိဇာပစ္စယသင်္ခါရသင်္ခါရပစ္စသင်္ခါရပစ္စယဝိညာဏံဝိညာဏပစ္စယနာမရူပံနာမရူပပစ္စယသလာယနံသလာယနံပစ္စယဖတ်သောဖတ်တာပစ္စယဝေဒနာဝေဒနာပစ္စယတဏတဏပစ္စယဥပါရဏဥပါရဏပစ္စယဘဝ ဝါပစ္စယဇာတိဇာတိပစ္စယဓမ္မရဏံသောကပရိဒေဝဒုက္ခဒေါမနတုပါယတာသံဘဝန္တိဧဝမေတတဧဝရတဒုက္ခခန္ဓတသမုရယောဟောတိနောက်တစ်ခေါက်ဆက်ကြည့်ပါဝိဇာပစ္စယသင်္ခါရ သင်္ကာရပစ္စယဝိညာဏံဝိညာဏပစ္စယနာမရူပံနာမရူပပစ္စယသလာယနံသလာယနပစ္စယဖတ်တော်ဖတ်တပစ္စယဝေဒနာဝေဒနာဝေဒနာပစ္စယတဏတဏပစ္စယဥပါဒနာဥပါဒနာပစ္စယဘောဘောပစ္စယဇာတိဇာတိပစ္စယသရမရဏ သောကာပတိဒေဝဒုက္ခဒေါမနတုပါယတံသံဘဝန္တိဧဝမေတ္တကေဝလတဒုက္ခခန္ဓတသမုရိယောဟောတိဒါတော့ဖြစ်စဉ်ပေါ့ဗျာနောက်ချုပ်ထားတယ်ဟောကပါဠိလေးလည်းနည်းနည်းချုပ်ပါနေပြောပါဦးအဝိဇ္ဇာယတွေဝအတေတဝိရာဂနိရောဓသင်္ခါရနိရောဓော သင်္ခါရនិရောဓဝိညာဏនិရောဓဝိညာဏនិရောဓနာမရူပនិရောဓနာမရူပនិရောဓသာလကရဏនិရောဓသာလနာនិရောဓအတ္တនិရောဓဖတ္တនិရောဓဝေဒနာនិရောဓဝေနာនិရောဓတဏှာនិရောဓတဏှာនិရောဓဥပါဒနာនិရောဓ ဥပါရဏនិရောဓဘဝនិရောဓဘဝនិရောဓဓာတိនិရောဓဓာတိនិရောဓသရမရဏံသောကပရိဒေဝဒုက္ခဒေါမနတုပါယတဤလိုဇန္တိဘေဝမေတ္တကေဝလတဒုက္ခခန္ဓတဤရောဟောတိဟောတိဒါလေးအထူးပြန်ဖတ်မယ်နော် အဝိဇ္ဇာယတွေဝအတိတဝိရာဂនិရောဓသင်္ခါရនិရောဓသင်္ခါရនិရောဓဝိညာဏនិရောဓဝိညာဏនិရောဓရောဓရူပនិရောဓဓမ္မရူပនិရောဓသလာယနာនិရောဓသလာယနာនិရောဓရောဓဖတ္တនិရောဓဖတ္တនិရောဓ ဝေဒနာនិရောဓဝေနာនិရောဓတဏှာនិရောဓတဏှာនិရောဓဥပါဒနာនិရောဓဥပါဒနာនិရောဓဘဝនិရောဓဘဝនិရောဓဇာတိនិရောဓအာနိនិရောဓရာမရဏံသောကပရိဒေဝဒုက္ခဒေါနတုပါယတဣရုသံဒီဧဝမေတ္တ ကေဝတတဒုက္ခခန္ဓတနိရောဓဟောတိဟောတိနောက်တစ်ခေါက်ဝိဇာယတွေဝအတေတဝိရာဂနိရောဓသင်္ခါရနိရောဓသင်္ခါရနိရောဓဝိညာဏနိရောဓဝိညာဏနိရောဓနာမရူပနိရောဓနာမရူပနိရောဓသရဏနိရောဓ သာနာနာနိရောဓအတ္တနိရောဓဖတ္တနိရောဓဝေဒနာနိရောဓဝေဒနာနိရောဓတဏှာနိရောဓတဏှာနိရောဓဥပါဒနာနိရောဓဥပါဒနာနိရောဓဘဝနိရောဓနိရောဓဘဝနိရောဓဇာတိနိရောဓ သာတိယောကာမရဏံသောကပရိနိဝဒုက္ခဒုက္ခဒေါမတုမာယတနိရောဇန္တိအာယတနိဝမေတ္တဧဝမေတ္တတဒုက္ခခန္ဓတနိရောဓဟောတိနိရောဓဟောတိအောက်ကိုကိုကြည်အပေါ်နည်းနည်းလေးတင်စားအောက်မှာသူကြံ့ညွန့်ပါတယ် အဲဒီမှာဥဒံပါဠိတော်89မှာပါတယ်နော်ဒါလေးမှတ်တော့ဒီဟာရောဒီကျမ်းညွှန်းလေးပါထည့်မယ်အပေါ်ပြန်ဆွဲလိုက်မယ်ပထမဆုံးပါဠိကိုပြန်သွားမယ်အဲ့ဒီပါဠိလေးပထမဆုံးပါဠိလေးပြတာဝိဇာပိဇာသင်္ကာရဒါလေးဒါလေးခုနခုနပုံပုံအောက်ပြန်အော်ခုန3 4 4 4 4အန်တမျက်နာလေဒါပဲဒီဟာလေးပဲဒီနှစ်ပိုက်ပဲ ဒီနှစ်ပိုင်းတော့ကကြံညုံလေးထည့်ရုံပဲဒီမှာကြည့်အဝိဇ္ဇာပိစ္ဆာသင်္ကာရဒီနေ့အဲ့ဒါပြောမှာနော်ဒီမှာတော့သူကနှစ်နည်းရပါပါတယ်ဒီမှာတော့ဒီဘုရားကြီးကိုစောက်တယ်မှာတော့ဥဒန်းပါဠိတော့ညွှန်တာဘုန်းကြီးတို့ဗိဓမာပါဠိတော့ဝိဘင်းမှာလည်းပါတယ်ဝိဘင်းမှာကြတော့140နှစ်ဥဒန်းပါဠိတော့ကြတော့ခုနကအပိုက်ကခွန်ဆက်ကိုမှာပါတယ် ထဂရာကြတော့38မှာပါတယ်ဘုန်းကြီးတို့အဲ့ဒီတရားတွေကိုစတင်နာကြရမယ်ပထမဆုံးဒီမှာဘုန်းကြီးမြန်မာပြန်လေးပြောပြမယ်ဝိဇ္ဇာပစ္စယသင်္ကာရဝိဇ္ဇာဆိုမသိမှုခေါ်တာပေါ့နော်အဲ့ဒီမသိမှုဝိဇ္ဇာကြောင့်ပစ္စယဆိုအကြောင်းပဲနော်ဝိဇ္ဇာမသိမှုဝိဇ္ဇာကြောင့်သင်္ခါရပြုလုပ်မှုသင်္ခါရတွေဖြစ်တယ် မသိမှုဝိဇာကြောင့်မအထုံမှုပြုလုပ်မှုသင်္ခါရဖြစ်တယ်ဒါဝိဇာပြသင်္ခါရပဲသင်္ခါရပြစ္ဆဝိညာဏဒါကြပါလေဆိုဒီအထုံမှုသင်္ခါရကုသိုလ်အကုသိုလ်တွေကြောင့်မို့ဝိညာဏဘဝတဲ့ဝိညာဉ်တွေဖြစ်တယ်နောက်တော့ရှင်းမယ်နော်ခုတော့ဒီဟာလေးအခြေခံလေးမြန်မာပြန်ပြရုံပဲနော်ဝိညာဏပစ္စယနာမရူပံ ဘဝတည်းဝိညာဉ်တွေကြောင့်မို့နာယုတ်တွေဖြစ်ပေါ်လာတယ်။နာမရူပပစ္စယသလာယနံဒီနာယုတ်တွေကြောင့်မို့သလာယနံအာယရဏ6ပါးဖြစ်လာတယ်။သလာယနာပစ္စယဖတ်တော့အာယရဏ6ပါးကြောင့်မို့ဖတ်တာအာယုံကိုတွေ့ထိမှုစေတသိက်ဖတ်တာလေးဖြစ်ပေါ်လာတယ်။ဒါဘုန်းကြီးတို့ဆက်ဆက်ကတောက်တာနဲ့အတူတူပဲ။ ဖတ်တာပစ္စယဝေနာဒါတွေအတူတူပဲအဲ့ဒီအာယုံကိုဒီဖတ်တာလေးကတွေးထိပ်ပြီးတယ်ကောင်းတဲ့အာယုံတွေးထိပ်ပြီးဒုက္ခဝေနာမကောင်းတဲ့အာယုံတွေးထိပ်ပြီးဒုက္ခဝေနာကောင်းတာမှုဆိုရန်တာမန်တွေးထိပ်ပြီးဥပေက္ခဝေနာပေါ့ဖတ်တာလေးကအာယုံကိုတွေးထိပ်ပြီးလိုက်တယ်တွေးထိပ်ပြီးလိုက်တဲ့အခါကျကောင်းတဲ့ဒုက္ခဝေနာဆိုတဲ့ဒုက္ခဝေနာလေလာတန်းတော့ပြီးတော့ဝိခဝေနာတွေဖြစ်ပေါ်လာတယ်အဲ့လိုမျိုးဘုရားဟောပါပြီးတော့မှဝေနာပစ္စယတနာ ဒီတဏှာတွေမရှုမှတ်နိုင်တဲ့ကံနောက်ကဒီဝေဒနာတွေကိုမရှုမှတ်နိုင်တော့ကဘာလဲတဏှာတွေဖြစ်လာတယ်။ဟောဒီပေါ်မှာနှစ်သက်မှုလိုချင်မှုဖြစ်လာတယ်။ဒါဝေဒနာပစ္စတဏှာတဏှာပစ္စဥပါဒနာလိုချင်မှုနှစ်သက်မှုတွေအကောင်းလာတဲ့ကဆွဲလန်းလာတဏှာပစ္စဥပါဒနာတဏှာကြောင့်ဆွဲလန်းမှုဥပါဒံဖြစ်တယ်။ဥပါဒနာပစ္စယဆွဲလန်းမှုဥပါဒံကြောင့်ဘဝနော်ဖြစ်ကြောင်းကမ္မဘဝ ဖြစ်ကြောင်းကံဘဝတွေဖြစ်လာတယ်ပေါ့ဗျာဘဝအသစ်တွေဖြစ်လာဘောဖြစ်ကြောင်းကံတွေပြုလုပ်ထားပါပဲအဲဒီကြတော့ဘဝပစ္စယစာတိဖြစ်ကြောင်းကံကြောင်းဘာတွေဖြစ်လာလဲဘဝအသစ်ဖြစ်မှုဇာတိမွေးလာတယ်ပေါ့ဗျာဘဝအသစ်ဖြစ်လာတယ်ပေါ့ဇာတိပစ္စယစရမရဏမွေးလာတဲ့အတွက်ဘဝအသစ်တွေဖြစ်လာတဲ့အတွက်ဘုန်းကြီးတို့တွေအိုရမယ်သိရမယ်ဒါလောက်တင်လာဆိုမဟုတ်ခင် မသေးခင်မှာတောကဆိုရင်ဘူးဆွေးမှုတွေဖြစ်ရမယ်ပရိဒီဝငိုကြွေးမှုတွေဖြစ်ရမယ်ဒုက္ခကိုဆင်းရဲတွေဖြစ်မယ်ဒေါမနတာဆင်းဆင်းရဲတွေဖြစ်မယ်ဥပါယတာငိုကြွေးမြည်တမ်းမှုတွေကမခံမရနိုင်ပြမူးမေလောင် ဖြစ်တာအဲ့ဒါဒီဒီအကျိုးဆက်တွေဆက်တိုက်ဖြစ်တော့ဗောဗျာအကြောင်းကျိုးအကြောင်းကျိုးပေါ့ပြီးတော့မှဧဝမေတ္တကေဝလတဒုက္ခခန္ဓာတသမုဒယဟောတိ ဒီအစဉ်ဖြင့်ချမ်းသာနဲ့မရောမရှက်တက်တက်ကေဝလံတက်တက်ဒုက္ခခန္ဓာတဒုက္ခအစုအမြတာဖြစ်ပေါ်လျက်ရှိပါတယ်ဘုရားဒီတိုင်းဟောတာအဲ့တော့ဒီမှာပထမဆုံးကြည့်လိုက်ဝိဇ္ဇာပစ္စသင်္ခါရအဝိဇ္ဇာဆိုတဲ့စကားလုံးကိုအရင်လေ့လာကြမယ်အဝိဇ္ဇာဆိုတာဘာလဲဆိုတော့ဝိဇ္ဇာနဲ့စံကြေဘဘအာလေးဖြုတ်လိုက်ရင်ဝိဇ္ဇာအာလေးထည့်အဝိဇ္ဇာ ဝိဇ္ဇာဆိုသိတာဝိဇ္ဇာပညာသိတာကိုဝိဇ္ဇာခေါ်တယ်ခါရီလေဘုရားကပညာကိုဝိဇ္ဇာလို့သုံးတယ်သမာဓိဋ္ဌိလည်းသုံးတယ်ဝိဇ္ဇာသိတာဒီအလေးထည့်လိုက်တာအဝိဇ္ဇာအဲ့ဒါမသိတာပေါ့အဲ့တော့သိတာနဲ့မသိတာပြောင်းပြန်ဆန့်ကျင်ပဲပေါ့ဗျာဘာနဲ့ဘာလဲအလင်းနဲ့အမှောင်လိုပဲအလင်းလိုက်အမှောင်ပြောင်းမယ်အမှောင်လိုက်အလင်းပြောင်းမယ်ဒါဒီဒီလိုပေါ့ဆန့်ကျင်တဲ့သဘောခေါ်တယ်ဝိဇ္ဇာ ဝိဇာကတိတယ်ဝိဇာတိတယ်ဘာကိုတိတာလဲဒါတွေဟိုတမ္မာဒိဋ္ဌိပေါ့ဗျာတမ္မာဒိဋ္ဌိနဲ့တူပဲတမ္မာဒိဋ္ဌိတိတယ်ဘာတွေတိတာလဲသစ္စာလေးပါးတိတာပေါ့ဝိဇာတိတယ်ဆိုဘာတိရလဲသစ္စာလေးပါးတိတာသစ္စာလေးပါးဘယ်လိုတိလဲအမှန်တိုင်းတိတာအဝိဇ္ဇာကမတိဘူးပြောင်းပြန်ဘာမတိတာလဲလို့မေးတော့ဘာကိုမတိတာလဲလို့မေးသစ္စာလေးပါးအမှန်တိုင်းမတိတာ ဒါကြောင့်မို့ဘုန်းကြီးတို့ထံဒီဘုရားကအဲ့ဒါဟောသွားတယ်အမေဖြစ်နေတထကရမဝိဇ္ဇာဝိဇ္ဇာဆိုတာဘာလဲဆိုတော့အိမ်မှာပြီဒုက္ခအညာဏဒုက္ခသစ္စာကိုမသိတာဒါဝိဇ္ဇာဒုက္ခသမှုတွေအညာဏဒုက္ခဖြစ်ကြောင်းတရားတွေမသိတာဒါဝိဇ္ဇာဒုက္ခនិရောဓဒုက္ခချုပ်ငင်းရာတဏှာချုပ်ငင်းရာနိဗ္ဗာန်និရောဓသစ္စာအညာဏမသိတာလဲဝိဇ္ဇာပဲ ဒုက္ခនិရောဓဂါမိနိပရိပရာယအညာဏံဒုက္ခချုပ်ငိမ့်ကြောင်းအကျင့်ချုပ်ငိမ့်ရနိဗ္ဗာန်ရောက်ကြောင်းအကျင့်မေဃသစ္စာမတိတာလည်းပဲအဝိဇ္ဇာပဲချုပ်ပြောရင်တော့သစ္စာလေးပါးကိုမတိတာအဝိဇ္ဇာလို့ဒါဖွင့်သွားတော့ကျန်ကောင်များဖရာအဲ့တိုင်းမဟောတာဒီတော့အဝိဇ္ဇာနှမျိုးစာပေကျမ်းဂန်များမှာဖွင့်ကြတယ်ဒီအဖွင့်တက္ကရာမှာအဝိဘင်းထက္ကရာ ဘာဖွင့်တာလဲဆိုပါဠိပထမဖတ်ပြမယ်နော်သူရေးထားတဲ့အပရိပတ္တိအဝိဇ္ဇာအပရိပတ္တိမိစ္ဆာပရိပတ္တိတော့ဒွိတာအဝိဇ္ဇာအပရိပတ္တိဝိဇ္ဇာဆိုဘာလဲဆိုအမှန်တိုင်းမသိတာမှန်မှန်ကန်ကန်မသိတာကြောင်းမြမိစ္ဆာပရိပတ္တိအဝိဇ္ဇာမှန်ကန်မသိတော့ဘယ်လိုသိလဲမှားယွင်းစာသိတာအမှန်မသိတာအမှား တိတာသူနှမျိုးဝိဇ္ဇာအိဗေအဲ့ဒါဖွင့်ပြတာဒါကြောင့်ဝိဇ္ဇာနှမျိုးပါဠိလိုမှတ်ခြင်းအပတိပတိဝိဇ္ဇာမှန်စွာမသိခြင်းမိစ္ဆာပရိပတ္တိဝိစ္ဆာမာယွန်းစွာသိခြင်းအဲ့လိုနှစ်ပါးရှိတယ်လို့မှတ်ထားဖို့ဘုရားတတ္တဝါတွေနေဘယ်လိုဖြစ်လဲဆိုတော့ တရားမရှိမှတ်တဲ့ပုဂ္ဂိုလ်နဲ့ဆင်းရဲအစစ်ဒုက္ခတွေ့နေပါလေနဲ့သူကပါလေဆင်းရဲလို့မသိဘူးမထင်ဘူးဒါအပ္ပတိဝိအပ္ပတိပဝိစာပဲအမဲတွေ့နေပါလေအမဲလို့မသိတာပေါ့ဗျာအဲ့ဒါအပ္ပတိပဝိစာပဲနောက်တစ်ခုကတော့ပါလေဆိုတော့ဆင်းရဲအစစ်ဒုက္ခသစ္စာကိုတွေ့နေပါလေနဲ့ တ attva တွေကဘာလဲဒါကိုကောင်းတယ်ပဲထင်တယ်ချမ်းသာတယ်လို့ပဲဒီလိုထင်မှတ်တော့ဗျာကောင်းတယ်ချမ်းသာတယ်လို့ထင်မှတ်တာကမိစ္ဆာပရိပတ်တိဝိဇ္ဇာလို့ခေါ်တယ်အမဲကိုတွေးမြင်ပါလျက်နဲ့ဘယ်လိုဖြစ်လဲအဖြူလို့ထင်နေတာအဲတော့ခြုံကြဝိဇ္ဇာကမှန်တော့မသိတာနဲ့မှားယူတာမသိတာဒီလိုနှမျိုးမှတ်ထားမယ်ဗမာလူကဒီအဝိဇ္ဇာကဘာနဲ့တူလဲဆို မျက်စိလဲနေရနဲ့လည်းတူတယ်မျက်စိလဲတဲ့ပုဂ္ဂိုလ်လောကမှာပေါ့နော်ဒီမတိတာမျိုးမျိုးရောယောနာမရောဒီယောနာမမှတ်မိဘူးဟိုလူနာမမမှတ်မိဘူးဒါကရိုးရိုးမတိုံလေးပဲအလွဲမှတိတာမျိုးမဟုတ်ဘူးအဝိဇ္ဇာရဲ့မတိမှုကြအဲ့ဒီလိုမဟုတ်ဘူးပြသူကမတိုံနေမဟုတ်အလွဲမှတွေတိနေတယ် ဒါကြောင့်မျက်စိလဲနေတာနဲ့တူတယ်ဆိုဒီလိုဥမာပေးတာမျက်စိလဲနေတဲ့ပုံကုံများဟာအရှိနောက်တောင်မြောက်အမှန်တိုင်းမသိအောင်မဟုတ်ဘူးဗျအရှိနောက်တောင်မြောက်တော့မသိဘူးအမှန်တိုင်းမသိဘူးမသိအောင်မဟုတ်သူကဘာဖြစ်လဲအရှိရောက်ကိုအနောက်ထင်းလဲထင်းနေတတ်တယ်တောင်ရမြောက်ရလို့လဲထင်းနေတတ်တယ်ပြောင်းဒီပြောင်းပြန်လျှောက်ထင်းအဲ့ဒီဥပမာလိုပဲအဝိဇ္ဇာဆင်းရဲတရားပဲအမှန်တိုင်းမသိဘူး မသိယုံနေမဟုတ်ဘူးတဲ့သူကချမ်းသာတွေဆိုပြီးအလွဲမအနေနဲ့သိနေအဲ့ဒါမျိုးပေါ့နော်အဲ့ဒီနေရာမှာပြောစရာရှိတာကတချို့ပုံပုံများကဒီဒုက္ခသစ္စာသဘောကိုတကယ်နားမလဲတဲ့ခါကျပါဟောဒုက္ခသစ္စာဆိုအစောက်ထဲမှာပဲရှိတော့ပါတကယ်အပြင်မှာလက်တွေ့မရှိပါဘူး ဒါမျိုးပေါ့တကယ်တရားနဲ့လည်းမနေဘူးလူလောကပြောပါပါနဲ့စားလဲတောက်လိုက်နေလူလိုချင်းကုန်နေပေါ့ဒီလိုပဲထင်တယ်စောက်တဲ့ပဲရှိတာတကယ်မရှိဘူးခန္ဓာကိုယ်ထဲမှာမရှိဘူးတကယ်တရားထုတ်ကြည့်မှဒါတွေကတော့ခန္ဓာကိုယ်ထဲမှာရှိမှန်းသိပါလိမ့်မယ်ငြင်းငြင်းတက်တက်လေးထိုင်ကြည့်နေဟိုဆင်းရဲတဲ့ဒုက္ခမျိုးစုံကြုံတာပေါ့ဘုန်းကြီးတို့တက်ကြီးလာလေးကြုံလာလေးကျမ်းမာရေးမကောင်းလေးကြုံလာလေးပဲ ဒါပေမဲ့လို့မရှုမှတ်ရင်တော့မသိပါဘူးဒါဒုက္ခအနေနဲ့မသိဘူးအဲတော့တကယ်ဒုက္ခသစ္စာဆိုတာစောက်ထဲမှာမဟုတ်ပါဘူးကိုယ်ခန္ဓာကိုယ်မှာရှိပါတယ်မျက်စိကမြင်သိမှုဒါကိုလည်းဘုရားဒုက္ခသစ္စာလို့ခေါ်တယ်နော်မြင်ရတဲ့အဆင်းကိုလည်းဒုက္ခသစ္စာလို့ဒီလိုခေါ်တယ်နာကကြာတိမှုအခုဘုန်းကြီးတန်နေနားထောင်နေကြာတိမှုဒါလည်းဒုက္ခသစ္စာပဲကြားရတဲ့တန်လည်းဒုက္ခသစ္စာပဲ နှာခေါင်းကအနံ့သိမှုဒါလည်းဒုက္ခသစ္စာပဲအနံ့ကလည်းဒုက္ခသစ္စာရှားကစာတိမှုစာတိမှုလည်းဒုက္ခသစ္စာ စားစရာတွေလည်းဒုက္ခသစ္စာပေါ့ဒီတော့ကြံတွေးစရာအာယုန်တွေကြံတွေးနေတာတွေဒါတွေဒုက္ခသစ္စာပဲကိုယ်မူရမျိုးမျိုးတွေပြုလုပ်နေတာတွေပြောဆိုနေတာဒါဒုက္ခသစ္စာပဲဘာကြောင့်မို့ဒီတရားတွေကိုခုမြင်သိမှုကြားသိမှု ပြုလုပ်မှုလှုပ်ရှားမှုဒါတွေကိုဒုက္ခသစ္စာပြောရတယ်လေလို့မေးအမတ်တရီနဲ့သိနေတော့သိတာပေါ့ဗျာတရားရှုမှတ်နေဘယ်ရာပဲကြည်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးဖြစ်ဖြစ်ပြီးပြဒီလိုဖြစ်နေတာဟုတ်အမြဲတမ်းသူကပေါ်ပြီးပြောက်ဖြစ်ပြီးဖြစ်ဒီလိုဖြစ်နေတဲ့အတွက်မမြဲဘူးပေါ့ဗျာမမြဲတဲ့အတွက်ဒီဟာတွေကိုတာယာစရာနှစ်သက်စရာမဟုတ်ဘူးအဲ့ဒီလိုအမှန်တမ်းမသိရရင်တော့ဘုန်းကြီးတို့ဘယ်လိုဖြစ်လာလဲဆိုတော့ ตายာနှစ်သက်ခွေရထင်တာပေါ့လေ။ဟောဒါလေးတွေကြည်နေတော့ပေါ်ပြပြပေါ်ပြဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဒီလိုမြင်သွားရင်နော်။ဟောဥစားပဲချိန်မစိုးသိနိုင်တာပဲ။အဲ့လိုသိနိုင်တဲ့အတွက်ကြောက်ရှာဖြစ်မြင်လာတယ်။အကြောင်းကိုဆင်းရဲကြည့်ပဲလို့လည်းမြင်လာတယ်။အဲ့လိုမြင်တဲ့ကဟောဒါဒုက္ခသစ္စာကိုဒါကိုပြောတာကိုဒီလိုသဘောပေါက်လာ။တကယ်မရှုမှိုင်တော့မပေါက်ပါဘူးဗျာ။ အဲတော့မြင်သိသမျှကြားသိသမျှပေါ့ဗျာဒါတွေဟာလောက လူသားများအနေနဲ့ကြပါလေဆင်းရဲတယ်လို့မြင်တဲ့ပုဂ္ဂိုလ်အမြဲတမ်းနေပါဆင်းရဲတယ်လို့မမြင်မနဲ့ပါမြင်လဲပြောင်းမြန်ပေါ့ဗျာချမ်းသာတယ်လို့ဒီလိုသွားမြင်တာအကောင်းထင်တော့ဒါကြောင့်မို့ဘာဖြစ်ကြလဲလောကလူသားတွေအနေနဲ့ရကောင်းတာတွေမြင်အောင်ကောင်းတာတွေကြားရအောင် ကောင်းတဲ့အနံ့တွေကောင်းကောင်းရှုအောင်စားကောင်းကောင်းတွေစားရအောင်ပစ္စည်းကောင်းကောင်းတွေသုံးဆွဲရအောင်အမြဲတမ်းနေ့စဉ်ကြိုးစားအထောက်နေရတော့နောက်မြို့သားအာယုံမြို့သမီးအာယုံပစ္စည်းအာယုံသာသမီအာယုံနောက်ဘုန်းကြီးတွေဘုန်းကြီးတွေဆိုကျောင်းကအာယုံတွေပေါ့ဗျာဒါတွေရထိုင်ရှိထိုင်ချမ်းသာတယ်လို့ထင်နေကြတယ် အဲ့လိုထင်တာပါလဲချမ်းသာတယ်လို့ထင်တယ်ပြီးတော့ဆင်းရဲတာကိုလည်းချမ်းသာတယ်လို့ထင်တယ်အဲ့လိုထင်နေတာကိုဒီနေရာမှာဘုရားပြောလို့တာအဝိဇ္ဇာလို့ပြောပါနောက်တစ်ခုကတော့ဒီအဝိဇ္ဇာကိုဘုရားကဗာနဲ့ဥမာပေးထားတယ်စာပေကျမ်းဂန်များပါပေါ့ဗျာဘုရားတော်မဟုတ်ပါစာပေကျမ်းဂန်ထေရများတော့မျက်မှန်စိမ့်တတ်ထားတဲ့ဥမာတွေပေးကြတယ်ရှိတော့ကတော့မြင်းလဲတွေတောင်းတာပေါ့ဗျာမြို့ပေါ်တွေကြတော့ ဒီမြင်းတွေကို မျက်စိမကျွေးနိုင်သူတပြည့်နှူရသည်ပါလေဆိုဘယ်မှလည်းရဖို့မလွယ်တော့မျက်စိမကျွေးနိုင်တော့ဒီမြင်းကိုဘာလို့ရလဲမျက်မှန်စိန်တက်မျက်မှန်စိန်တက်မျက်ခြောက်တွေကျွေးရတာတွေ့တယ်မျက်မှန်စိန်တက်ထားတော့မြင်းကဟုတ်လားမျက်ခြောက်တွေကိုမျက်စိုးလို့ထင်ပြီးအာပါအာပါလျာစားတယ်လို့ပဲဒီလိုဥမာပေးတာအဲ့ဒီလိုပဲတဲ့တတ္တဝါတွေကဝိဇ္ဇာဆိုတဲ့ မြန်မာစိန်ကြောင့်ဘာဖြစ်လာလဲဆင်းရဲမှုတွေကိုချမ်းသာလို့ထင်မှပြီးသဘောကျတယ်နှစ်သက်တယ်ဒါတော့သဘာဝပါပေါ်သမပေါ်သမအာယုန်တွေကိုရှုမှတ်နေတော့ယုတ်တရားတွေနံတရားတွေရဲ့ဖြစ်တဲ့ပြတ်တဲ့သဘောတွေကိုတွေးမြင်လာတယ်တွေးမြောင်လည်းမှားတယ်ပေါ့နော်တရားရှုမှတ်တဲ့ကဝိပဿနာရှုတဲ့ပုဂ္ဂိုလ်များဘုန်းကြီးတို့ကဒါကြောင့်တိုက်တွန်းရတာဝိပဿနာဉာဏ်ဖြစ်အောင်ရှုရတယ်ရှုရတဲ့ဒါပဲ အဲ့လိုပေါ်သမျှအောင်တွေဝိပဿနာဉာဏ်ဖြစ်အောင်ရှုမှန်နေဟုတ်ဘယ်အရာပဲကြည့်ချင်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးဖြစ်ဖြစ်ပြီးဖြစ်ဒီလိုမြင်တာပေါ့ဗျာအဲ့ဒီလိုမြင်တဲ့အခါကျတော့ယုံ nant ဘာဝတွေကဘယ်အရာပဲကြည့်ချင်ပေါ်ပြီးပြောက်ဖြစ်ပြီးပြက်နေပါလားဖြစ်ပြီးပြက်နေတော့ဒါကတော့ဆင်းရဲတွေပဲလို့အဲ့လိုသဘောပေါက်နားလည်လာတယ်အဲ့ဒါကတော့ဘုန်းကြီးတို့ဗာလဲဆိုအဝိဇ္ဇာဆိုမြန်မာစင်ကိုချွတ်လိုက်တာ ਨੇ တူတာပေါ့ဗျာချိုးလိုက်တဲ့အခါကျဘာဖြစ်သွားလဲအမှန်တိုင်းသိသွားတော့အမှန်တိုင်းမြင်သွားတော့နောက်တစ်ခုသူတို့ကဥပမာပေးကြတော့မျက်စိကွဲနေတဲ့ပုံကုံနဲ့လည်းတူတယ်ဒီလိုလည်းပြောတယ်ပေါ့ဗျာမျက်စိကွဲနေတဲ့ပုံကုံတွေဟာဘာဖြစ်လဲအဖြူမှန်းလည်းမသိဘူးမဲမှန်းလည်းမသိဘာရောင်မှန်းလည်းမသိဘူးပေါ့နော်အယောင်ဆင်ကောင်းတာမကောင်းတာသူမသိဘူးဘာဖြစ်လို့လဲမျက်စိကွဲနေတဲ့ပုံကုံမျက်စိကွဲနေတဲ့အတွက် အဲ့ဒီမျက်စိကွယ်နေတဲ့ပုဂ္ဂိုလ်တယောက်ကိုအခြားပုဂ္ဂိုလ်တယောက်ကအယောင်ဆင်းမကောင်းတဲ့ဟိုစားတဆုံအာဒီဟိုစားတဆုံတိတ်ကောင်းတာပဲခမရနဲ့တိတ်လက်ဖိုက်တာပဲခမရဝိကြည်စမှာအဲ့လိုလာပြီးသူကတော့သဘောကျအောင်ဘာဖြစ်လို့ဒီရောင်စင်သူမှမမြင်တာဟုတ်တော်တော်ကြီးတော့ဝက်မဲမြန်းမြန်းလုံးလုံးဝက်နေတော့ပေါ့ကိုယ်လည်းမမြင်တော့သူများပြောတာပဲယုံပြီးတော့သဘောကျနေတဲ့သဘောပါဟောနောက်ရသူမျက်စိကိုခွက်စစ်ကုသလို့ ပြန်မြင်လာတဲ့တစ်ချိန်ပေါ့သူ့ကိုဆုံးကြောင်းမှန်တိုင်းသိပါတယ်မှန်တိုင်းသိသွားတဲ့အခါကျဘာဖြစ်အခြားဘုရားသူ့ကိုလိန်ထားမှလည်းသိသွားပြီးတော့ဘာဖြစ်လဲဟိုသူပေးထားတဲ့ဝဆုံးလွန့်ပြန်မှာပေါ့ဗျာဘယ်ဝဲလိုက်မှာတတ္တဝါတွေလည်းဒီတိုင်းပဲတဲ့ဝိဇ္ဇာဆိုဉာဏ်မျက်စိမရှိရင်တော့အဝိဇ္ဇာလူလိန်ပြောတဲ့အတိုင်းဆင်းရဲတရားတွေကိုမြဲတယ်ချမ်းသာတယ်ကောင်းတယ် ကိုဖြစ်လို့ဖြစ်တယ်ဒီလိုထင်ပြီးตายရနေနှစ်သက်နေမြတ်နိုးနေဒါတော့သဘာဝပါဗျာအဲတော့ဖြစ်ပေါ်နေသမျှယုံ난တရားတွေကိုဝိပဿနာဉာဏ်လေးရှုလို့အနေဆသဘောဒုက္ခသဘောအနတ္တသဘောမြင်သွားရင်တော့ဆင်းရဲဟောဒီတရားတွေဟာဉာဏ်မျက်စိရသွားရင်ဆင်းရဲကြီးပဲလို့မှန်တိုင်းသိလာနိုင်ပါအဲတော့ခုနဝိဇ္ဇာနှမျိုးမှတ်ထားမယ်နော်။ဘာလဲအမှန်တိုင်းမသိတာနဲ့ အလွယ်သိတာဒီလိုပြောလို့ရသိတင်သိထိုက်တာမသိတာနဲ့မသိတင်မသိထိုက်တာသိတာဒီလိုလည်းပြောလို့ရသိတင်သိထိုက်တာမသိတာဆိုသစ္စာလေးပါမသိတာမသိတင်မသိထိုက်တာကြာသိတယ်ဒါကြတော့ပြောင်းမြန်ပြန်သိတော့အကောင့်ထင်တဲ့ချမ်းသာထင်တဲ့ဒါမျိုးပြောဒီတော့ဒါရ6ပါးမှာပေါ်လာသမျှဆင်းရဲတွေကိုဆင်းရဲလို့မထင်တာမသိတာဝိဇ္ဇာ ထိုဆင်းရဲတွေကိုပင်ချမ်းသာလေလို့ထင်တာလေဝိဇ္ဇာဒီလိုပဲမှတ်ထားပါပြီးတော့မှအဝိဇ္ဇာနဲ့သင်္ခါရကိုဆက်သွယ်ပေးခြင်းသဘောနဲ့ခေါင်းစည်းပေးထားပါဆင်းရဲတဲ့တရားတွေဆင်းရဲမှမသိခြင်းနဲ့ဒီဆင်းရဲကိုပဲချမ်းသာတယ်လို့ထင်တဲ့သဘောကဝိဇ္ဇာခုနပြောခဲ့ပြီ။ဝိဇ္ဇာချမ်းသာတယ်ကောင်းတယ်လို့ထင်နေတဲ့အတွက်တတ္တဝါတွေလူတွေကဘာကောင်းလဲအမြင်ကောင်းလေးတွေ မြင်သိအောင်အကြာကောင်းလေးကြားသိအောင်အနံ့ကောင်းလေးတွေနမ်းရှုခွင့်ရအောင်အစာကောင်းကောင်းလေးတွေစားရအောင်အတွေ့အထိကောင်းကောင်းလေးတွေပစ္စည်းကောင်းလေးတွေသုံးရအောင်အပြင်းထန်စူးစမ်းအထုံနေကြတယ်ကြံတွေးနေကြဒါကတော့ဗာလဲဆိုအဝိဇ္ဇာကြောင့်သင်္ခါရတွေအထုံမှုဖြစ်လာတာပါပဲဒေသနာတော်မှာတော့ဘုန်းကြီးတို့ခုနပါဠိလေးလေအဝိဇ္ဇာပစ္စယသင်္ခါရဒီလိုမိတ်တာ ဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဒါလောက်ပဲပါတာဗောဗျာဒီကတော့နော်အိမ်မှာဝိဇ္ဇာပစ္စယသင်္ခါရမတိမှုဝိဇ္ဇာကြောင့်မို့အထုံးကိုပြုလုပ်မှုသင်္ခါရတွေဖြစ်တယ်ဒါလောက်ဒါပေမဲ့လို့ဒါအကျဉ်းချုပ်ခေါ်တာဒီအဝိဇ္ဇာနဲ့ဆက်ဆက်မိအောင်ဆက်သွယ်ပေးတဲ့အကြောင်းတခြားအကြောင်းတွေရှိသေးတယ်တဏှာနဲ့ဥပါဒာနော်အဝိဇ္ဇာကချမ်းသာတယ်ကောင်းတယ်လို့ထင်တာတော့ဗာလေတဏှာလိုချင်တာပေါ့ အဲကြောင့်ဆုံးလုံးဆရာတော်ကြီးကဒါမသိတော့တို့ချင်းတို့ချင်းတော့ဆွဲလာဒါဥပါဒပဲမသိမှုကဖုံးကွယ်တာနော်ဆွဲလာဆွဲလာတော့ပြုတ်လို့တော့ဒါသင်္ခါရပြောတာသင်္ခါရပြည့်စုံရင်ဆွဲလာတော့ပြုတ်လို့တဲ့ခါကျဝိညာဏဘဝတည်းဝိညာဉ်တွေဖြစ်တာပေါ့ဗျဒါကိုပြောတယ်ဒါကိုသူကအဲ့တခါလဲပါတော့ပြောတော့ဒီတော့ဝိဇ္ဇာချမ်းသာတဲ့ကောင်းတဲ့ထင်တော့တဏှာလိုချင်နှစ်သက်တယ် နော်ဒီမှာတော့ဝိဇာဝိဇာသင်္ခါရလည်းပဲပါတယ်ဒီဝိဇာကြောင့်မို့နောက်တာပါရီဖြစ်လာတယ်တဏှာဖြစ်တာပေါ့ဒါကြောင့်မို့မူရင်းကဝိဇာကြောင့်မို့ဝိဇာနဲ့တဏှာမူရင်းပေါ့မသိတော့လိုချင်တဲ့ဝိဇာလိုချင်တော့ဆွဲလန်းတယ်ဒါပါလေဥပါဒအဲ့ဒီလိုချင်နေတဲ့မှုကအာကြည့်လာရင်ဆွဲလန်းဥပါဒမယ်ဆွဲလန်းတော့ဒါတွေမရရအောင်လုပ်တော့ဗျာမရရအောင်စ조사အထောက်တော့ အဲ့ဒါသင်္ခါရဖြစ်တာပဲဒါကြောင့်မို့ခုနကအဝိဇ္ဇာရဲ့အကြောင်းတရားတွေအဝိဇ္ဇာမသိအဝိဇ္ဇာဖြစ်ကြောင်းတရားပါလေဒုက္ခအညာနဲ့ဒုက္ခသစ္စာကိုအမှန်တိုင်းမသိတဲ့အဝိဇ္ဇာအလွဲမှားကိုသိတဲ့အဝိဇ္ဇာကြောင့်ဘာဖြစ်လာလဲတဏှာဥပါဒံဖြစ်လာတယ်တဏှာဥပါဒံဖြစ်လာတဲ့အခါကျတော့အထုံမှုသင်္ခါရကုသကံညာကုသကံနေဖြစ်လာတာအဲ့လိုပြောတာဒါကြောင့်ဝိဇ္ဇာပစ္စယ ဝိဇာပိဇာသင်္ခါရပါဠိလေးကလည်းတူတူလေးပဲဒီဘောဖွဲ့လိုက်နားလေသဘောပေါက်ဖို့တော်တော်လေးလောက်ရနော်ဒါကဒုက္ခသစ္စာမသိတာဒုက္ခအညာဏနောက်သမုဒိဒုက္ခသမုဒိယအညာဏဒါပါတဲ့သမုဒိယသစ္စာမသိတဲ့အဝိဇ္ဇာဒါရှိသေးတယ်ခုနကအဝိဇ္ဇာ၄မျိုးဒါဘုန်းကြီးတို့ပြောကြတယ်နော်ဒုက္ခအညာဏဒုက္ခသစ္စာမသိတာဒါအဝိဇ္ဇာတစ်မျိုးပြီးတော့ ဒုက္ခသမုဒိယအညာဏဒုက္ခဖြစ်တဲ့မျိုးပေါ့ဒုက္ခនិရောဓိအညာဏဒုက္ခချုပ်ငြိမ်းရာနိဗ္ဗာန်និရောဓသစ္စာမသိတာလေဒါအဝိဇ္ဇာတစ်မျိုးပဲနော်နောက်တစ်ခုကတော့ဗာလဲဆိုတော့ဒီဒါတော့ဘုရားရှင်ကိုယ်တိုင်ကဒီအမေးဖြေလေးတော့ဟောသွားတော့ဒုက္ခនិရောဓဂ ामि နိပရိပရာရိယပရိပရာယအညာဏဒုက္ခရဲ့ချုပ်ငြိမ်းကြောင်းနိဗ္ဗာန်ကို အကျင့်နိဗ္ဗာန်အကျင့်နိဗ္ဗာန်ရောက်ကြောင်းအကျင့်ကိုမသိတာပဲဝိဇ္ဇာပဲဒီလိုပြောဒုက္ခအာနန္ဒဒုက္ခသစ္စာမသိတာဝိဇ္ဇာဒါပြီးပါပြီအခုတကပြောချင်တာကဒုက္ခသမုဒိအဝိအဝိဇ္ဇာအာနန္ဒဒုက္ခသမုဒုက္ခဖြစ်ကြောင်းတရားကိုမသိတာလေဗျာဝိဇ္ဇာပဲတဲ့ဘာဖြစ်လို့လဲဆိုကောင်းတယ်လို့ထင်တာ ਈ ဟိုတာယာနှစ်သက်နေတယ် တဏှာဆင်းရဲဒုက္ခဖြစ်ကြောင်း သမုဒိယဖြစ်လို့ဖြစ်တယ်နိတ္တတာယာမှုဆင်းရဲဖြစ်ကြောင်းတရားလို့လူတွေတတ္တဝါတွေကမသိပါဘူးဗျာမထင်မမြင်ပါဘူးအဲ့တော့ဘယ်လိုမြင်လဲဆိုတော့ချမ်းသာကြောင်းတရားလို့ထင်မြင်တယ်လူတွေကများသောအားဖြင့်တော့ဘာဖြစ်လဲလဲနိတ္တမှုတာယာမှုမရှိမနေတတ်ကြအောင်လေအဲအဲ့ဒီအရာကြည့်လိုက်ဟောပြောကြမရှိမနေတတ်ဘူးပေါ့ ပြင်းစရာကောင်းတယ်လို့ဒီလိုထင်တတ်တာပေါ့အဲ့ဒါမျိုးနှစ်သမုဒ္ဒရာမရှိလောကထဲဘာမှပြောစရာမရှိဘူးလို့ဒီလိုတာမန်လူသားအနေနဲ့ကြည့်ရင်တော့မှန်းနေတာပဲသူကအပြောကြိုက်တာနှစ်သမုဒ္ဒရာမုဒ္ဒနာပါတာယဝေမုဒ္ဒကိုတာယဝေလောက်ပြီးတော့ဒါကြောင့်တာမန်လူသားများအနေနဲ့လောကကြီးထဲမှာတာယာနှစ်သက်နေကြတာဒါသဘာဝပါဗျာတရားအထုတ်လို့ အရတ္တမဉဏ်นี่ဖုံဉဏ်นี่ရပါပြီရဟနာပုဂ္ဂိုလ်တွေပေါ့ဗျာအဲ့ဒီလိုပုဂ္ဂိုလ်မျိုးကြတော့ဒီတာယဝတ္တနာလုံးဝမရှိတော့လုံးဝမရှိတော့ဒီလောကကြီးထဲမှာသူတို့ကနေရလုံးလုံးမပျော်မွေ့တော့ပျော်စရာလို့မထင်တော့ပျော်စရာဒါကြောင့်သင်္ခါရဒုက္ခတွေငြိမ့်နေတဲ့နိဗ္ဗာန်ကိုပဲသူတို့ရောက်ဖို့စိတ်ကညွတ်နေကြတယ်အဲတော့ဒါတော့ယန္နာပုဂ္ဂိုလ်ပေါ့ဗျာ ယဟနာပုဂ္ဂိုလ်မဟုတ်ပြီမဲ့လည်းခုဘုန်းကြီးတို့တရားနဲ့နေကြတယ်တရားအထုတ်ကြတယ်ဒီလိုပုဂ္ဂိုလ်တွေလည်းဟိုချိန်ထုတ်ကြည့်လို့ရပါတယ်တရားထုတ်နေတဲ့ပုဂ္ဂိုလ်များမှာလည်းဒီဝိပဿနာဉာဏ်ကြီးဖြစ်လာရင်ဒီတာယာမှုတဏှာရောနေသွားတာပဲဘုန်းကြီးတို့ဒီခန္ဓာကိုယ်ရဲ့ဆင်းရဲကိုတကယ်မြင်သွားရင်တော့ဘယ်လိုချင်မလဲဗျာခန္ဓာကိုယ်ရဲ့ဆင်းရဲရုံဏတရားတွေဆင်းရဲတကယ်မြင်တကယ်မလို့ချင်ဘူးတဏှာတွေရော့လာအာနေလာနော် အရင်တော့ဆိုရင်ပစ္စည်းတွေရှာရင်တရားထုတ်တဲ့ပုဂ္ဂိုလ်နဲ့အာမထုတ်တဲ့ပုဂ္ဂိုလ်မတူဘူးတရားမထုတ်ခင်ကဆိုရင်ပစ္စည်းရှာရင်လိုချင်မှုကိုရှေ့တန်းတင်ပြီးရှာတာအများကောင်းကျိုးလုပ်တယ်လို့နာမည်ခံသီးတော့ကိုယ်နာမည်ရအောင်လုပ်နေတာဒါတွေဖြစ်တော့ပေါ့တရားထုတ်လာတဲ့ကဲဒီတဏှာနိဗ္ဗာန်လာတဲ့နာမည်ရဖို့လည်းမလုပ်တော့ဘူးပစ္စည်းရဖို့အဓိကထားလို့တာမဟုတ်ကိုယ်စောင့်နေရင်ဖြည်လဲသွားဖို့ ကိုလုပ်တဲ့လုပ်ငန်းလေးတွေစင်ပြေဖို့ဒါပဲအဲ့လိုရှာတဲ့အခါမှာ तू ကတရားမျှတမှုတွေကိုလည်းကြီးလာတယ်တရားနဲ့နေတဲ့ပုံပေါ်ကြတော့အများအတွက်ကိုလည်းတရားများများလုပ်တဲ့အခါမှာစီးပွားလုပ်တဲ့အခါလည်းမျှမျှတတလုပ်တယ်အများအတွက်လုပ်ပြီးဆိုရင်အများအတွက်တကယ်စေနာတတ်နိုင်တယ်လုပ်တာနာမည်ကမလုပ်ဘူးကိုယ်နာမည်ယာရေးအတွက်မလုပ်ဘူးပေါ့ဗျာဘုန်းကြီးတို့ငငယ်တုန်းကလည်းဒီလိုပါပဲ။ လုပ်ငန်းတစ်ခုလုပ်တဲ့ကငယ်တဲ့ချိန်တုန်းကကြပါလဲဆိုတခုတည်းမျောလင့်လောက်တာများတယ်အဲ့လိုဟောဒါလို့ရင်တော့ဒါရမှာပဲဒီလိုနည်းနည်းလေးသက်ကြီးလာတော့အဲ့ဒါဗราဏမကြတော့စိတ်ချမ်းသာမှုဦးစားပေးတယ်နော်ကိုလုံးလိုက်ရတဲ့တွေ့ကိုမှလည်းချမ်းသာမှုရတယ်သူ့မှသူတို့မှလည်းချမ်းသာမှုရတယ်အဲ့ဒီချမ်းသာမှုကပိုကောင်းတယ်ငယ်တော့တော့နာမည်ကြော်ကြလာရင်ဒီဒီ ပစ္စည်းလာလာပါတွေရရင်ဟိုဒါတွေရတာအဓိကပဲဒီလိုထင်တော့တကယ်တကယ်ကျတော့ဒီတရားလုပ်လာတဲ့ခါကျအဲ့ဒါလေးတွေကွယ်ကွယ်ပြားပြားသိလာလိမ့်မယ်တရားမထုတ်တဲ့တရားမထုတ်ဘူးတဲ့ပုဂ္ဂိုလ်တရားမထုတ်တဲ့ပုဂ္ဂိုလ်ကကျဘာဖြစ်လဲလဲဆိုတော့မိသားစုတကူအထုတ်ရင်တော့ဒီပုဂ္ဂိုလ်မိသားစုပြစ်ပယ်သွားမှလားပြစ်ထားခဲ့မှလားဒီလိုစိုးရင်လားမြို့သားတရားဟုတ်လားမိသားစုတစုနော် အမျိုးသားသွားတရားထုံရောအမျိုးသမီးကစိုးရိမ်နေငါအပြစ်သွားမှလားဒီလိုမျိုးသမီးသွားထုံနေအမျိုးသားလည်းငါအပြစ်သွားမှလားဒီလိုပေါ့ကောင်းကောင်းစိတ်မချဘူးဒါမျိုးဖြစ်တယ်တကယ်တကယ်ကြတော့တရားလည်းချက်ချင်းမတွေ့ဘူးပြချက်ချင်းတွေ့ဖို့လည်းမလွယ်ဘူးဒီတန်ရုပ်စဉ်ကြိုးရလည်းချက်ချင်းဖြတ်တော့ဖို့လည်းသိမလွယ်ဘူးအပြောတာလွယ်တယ်အဲကြောင့်သိပြီစိုးရင်စရာမလိုဘူးနော် တရားထုတ်လိုက်တဲ့ခါကျတော့တရားထုတ်လိုက်တဲ့ခါကျငါကစိတ်တို့တယ်လို့ဆိုစိတ်တွေထိမ့်နိုင်လာတယ်ငါကလောဘကြီးတဲ့ပုဂ္ဂိုလ်ဆိုလောဘကြီးတိုင်းထိမ့်နိုင်လာတယ်ငါကပြောမချိုတဲ့ပုဂ္ဂိုလ်ဆိုပဲချိုးလာတယ်အဲ့လိုမျိုးအထုတ်ခွင့်တော့ပြုတ်လိုက်ကိုယ့်ရဲ့မျိုးသားမျိုးသမီးပေါ့ကိုယ်တငယ်ချင်းမိတ်ဆွေဆွဲခေါ်သူအဲ့လိုမျိုးတွေထိမ့်နိုင်လာတော့ဟိုတရားရတော့ချက်ချင်းလုံးဝရမတော့ပါဘူးဖြည်းဖြည်းချင်းဖြည်းဖြည်းချင်းနည်းသွားတော့လောဘတွေနည်းသွားမယ်ဒေါသတွေနည်းသွားမယ် ဒါမျိုးပေါ့တကယ်ဝိပဿနာဉာဏ်လေးဖြစ်သွားရင်နည်းလာတယ်ထိနိုင်လာတယ်နော်အဲတော့ဝိပဿနာဉာဏ်အထုတ်လိုက်တဲ့ခါကျတော့ဝိပဿနာပဲအထုတ်လိုက်ဝိပဿနာဉာဏ်လေးတွေဖြစ်လာပြီဆိုအဲ့ဒီပုဂ္ဂိုလ်ကဟုတ်လားပြောစရာအောင်နေနဲ့အချိန်မကုန်တော့ပြောစရာအောင်နေနည်းသွားတယ်မပြောဘူးလားဆိုပြောတာပါပဲအရင်တိုင်းအရင်တိုင်းဖြစ်နေသေးတယ်ဆိုရင်တော့ကိုယ်ဘာဝိပဿနာဉာဏ်မှမဖြစ်သေးတာသိကြတယ်အရင်တိုင်း မဖြစ်တော့ဘူးပြောင်းလဲလာတယ်ဆိုရင်တော့ဒါအကောင်းပဲအဲ့တော့ကစားတဖြည်းဖြည်းပြောင်းလဲလာတယ်နော်အဲ့လိုမျိုးပြောင်းလဲဖို့ရည်ကြီးတယ်ဟောကိုကလောကကြီးထဲမှာအရင်တိုင်းပြောနေစီတယ်ဆိုရင်တော့อืมကိုလောက်တာတွေကကိုတာနာမှာသမှုရိယတဏှာတွေများနေတော့မယ်ကဒီလိုကကိုယ့်ကိုဆန်းစစ်ပေါ့ဗျာဘုန်းကြီးတို့တွေတွေ့တာဒီတိုင်းပါပဲနော်လောကထဲမှာပြောအောင်တဲ့အချိန်ကုန်လာတာနည်းလာတယ်ဒါတွေကိုကိုယ်ကသိပြီးတော့อืม သွားတာတွေနည်းလာပြီသားဒါကိုတော်တော်ဟုတ်လာပြီဒီလိုအောင်မေ့ပေါ့နော်နောက်တစ်ခုကတော့ဘာနဲ့ဥပပေးကြလဲဆိုတော့ဒီတဝရိယဆိုတာပွဲဥပမာတယ်လောကလူသားများနဲ့နှစ်သက်သာရလေးမှာတာယောင်မှုလေးတွေပျော်ရွှင်မှုလေးတွေရှိမှသူကနေသာထိုင်လာတာကိုအကြောင်းပြောစရာအယုန်တွေဇပွဲတွေတမင်တကာသွားကြည့်ရကြည့်အပွဲလမ်းသမီးတွေကိုငွေကြေးကုန်ကြခံငှားနော်အဲ့လိုသွားကြည့် သွားကြည့်တော့ဘာဖြစ်လဲငွေလဲကုန်တယ်လူလဲပင်မနဲ့အေးလဲပြတ်တယ်ဒါပေမဲ့ဘာဖြစ်လဲဒုက္ခရောက်ပင်မဲ့လို့ကြည်ကျင်နေတဲ့တဏှာရှိတာဟုတ်ရှိတော့ပင်မနဲ့မထင်ဘူးနော်ချမ်းသာတယ်ကောင်းတယ်လို့တော့ဒီလိုထင်တော့ပြန်တော့စမြုပ်ပြန်လိုက်သေးအဲ့လောက်ထိအောင်ဖြစ်တာအဲဘွယ်လန်းသမီးမကြိုက်တဲ့ပုံကုန်နေနဲ့အော်ဘွယ်လန်းသမီးသွားကြည့်ရတော့တက်တက်ဆင်းရတာပဲလို့ထင်တာပဲနော်လောကမှာဘယ်ရမစိုး ကိုကကောင်းတယ်နှစ်သက်နေတဲ့သမဏသမုဒိယရှိနေနော်အဲ့ဒါတာယာဝယ်နှစ်သက်ဖွယ်လို့မြင်တာပါပဲဒီတာယာနှစ်သက်ဖွယ်မရှိဘူးဆိုဒါကိုဆင်းရဲခြင်းမြင်တော့သူဒုက္ခနဲ့သမုဒိယတွဲနေတာဒီပေါ်မှာတာယာလည်းနောက်ကဒုက္ခလာမှာဒီပေါ်တာယာမှုမြင်ဒုက္ခငြိမ်းတာပဲဒါပဲလေပွဲကြည့်တဲ့ဒုက္ခမကြည့်တဲ့ဒုက္ခဒါပဲနောက်တော့ဒီမှာတော့သူကအများကြီးပြောတော့ဘောလေဆေးလိတ်တို့ကိုင်ရာတို့အရက်တို့ဆေးလိတ်လည်းကြည့်လေ မကြိုက်တဲ့လူဆိုဘေးကဆေးလိဆောင်နာမနာသူကတော့ဆွဲသူကတော့သူကလည်းသူဟုတ်နေတာပဲအဲ့လိုမျိုးကိုဆွဲနေတယ်ဘေးကလူကြတော့ဒါဟောသူကယောဂလည်းဟိုဒီမှာဒကာကြီးတို့ဓမ္မကြီးတို့ဆောင်းနေပါနာဟုတ်လားဒါဆိုယောဂဖြစ်စရာအကြောင်းဘေးကလူဆိုရင်တော့ဆောင်းနေနဲ့ဆိုပိုးတောင်မြင်သေးရဲ့ဖြစ်ကဒါပေမဲ့သူကတော့ဆွဲနေတာဖြတ်မှမရတော့ကြိုက်နေဆေးလိတို့ကိုင်းရာတို့အရက်တို့အထူးကိုင်းရာလည်းဘာရတာမှမရှိဘူး မကြိုက်ကြိုက်တဲ့လူကတော့စွဲနေတာပဲဒါလေးတမျိုးမျိုးနဲ့ကိုသူကရတာရှိနေအရက်တောက်တဲ့လူလည်းဒီတိုင်းပဲဘလောက်ပဲဖြတ်ဖို့ပြောလို့နေနေသူကကြိုက်နေတာကြိုက်နေမျိုးစုံလက်ပတ်ပြီးပြောနေတာอืมအဲသူတို့ကလည်းပြောတတ်တယ်တပည့်လို့စိတ်ချမ်းသာကျင်းတော့ထူတော့ဖို့ရအဲ့လိုမျိုးလေးဒါမျိုးတွေဖြစ်ကြတော့ဟောမကြိုက်တဲ့ပုဂ္ဂိုလ်ကတော့ဒါအပြစ်မြင်တာပေါ့ဗျာအဲ့လိုမျိုးဒီတော့ ဒုက္ခသမုဒိယအညာဏဒုက္ခဖြစ်ကြောင်းနော်ဖြစ်ကြောင်းတရားသမုဒိယတဏကိုလည်းရှင်းရဖြစ်ကြောင်းတရားဒုက္ခဖြစ်ကြောင်းတရားမသိဘူးဒါလည်းအဝိဇ္ဇာဒါမသိုံနဲ့မဟုတ်ဒါဒုက္ခဖြစ်တယ်လို့မသိဘူးနော်ဘာထင်လဲပြောင်းမြန်ချမ်းသာတယ်လို့သိနေတယ်အဲ့လိုမျိုးကြီးအဲ့ဒါလည်းအဝိဇ္ဇာပဲနော်ဒါတော့ ဆင်းရဲကြောင်းကိုအမှန်တိုင်းမသိတာခုနလိုအပ္ပိပတ္တိဝိဇာဒါကိုထဲတာဆရာကြီးကဖွင့်ပြနှမျိုးဒီချမ်းသာကြောင်းကိုသူကဗာဒီဆင်းရဲကြောင်းကိုအလွဲအနေနဲ့ချမ်းသာတဲ့ချမ်းသာတယ်လို့ဒီလိုအလွဲအနေနဲ့သိတယ်နော်ပရမဆင်းရဲကြောင်းကိုအမှန်တိုင်းမသိတာဒါအပ္ပိပတ္တိအဝိဇ္ဇာကိုဒီဆင်းရဲတာရောတော့ပြောင်းပြန်ပြန်သိတယ်ချမ်းသာတယ်လို့သိတယ်အဲ့ဒါပါလေ မိစ္ဆာပရိပတ်တိဝိဇ္ဇာအမှန်တိုင်းမသိတာနဲ့အလွဲသိတာပေါ့ဗျာဒါပါဠိလိုပြောတာနဲ့ဗမာလိုပြောတာပုံမှန်မိတယ်နောက်တစ်ခုကတော့သူကဒုက္ခនិရောဓေဒုက္ခချုပ်ငြင်းရာနိဗ္ဗာန်လို့ဒုက္ခချုပ်ငြင်းကြောင်းအကျင့်ဒါတွေမသိတာလည်းပဲအဝိဇ္ဇာလို့ခဏကဖွင့်ပြထားဒုက္ခនិရောဓေ အညာနာမဒုက္ခချုပ်ငြိမ်းကမသိတာဒုက္ခនិရောဓဂ ामि နိပရိပဒအညာနာဒုက္ခချုပ်ငြိမ်းကြောင်းအကျင့်ကိုမသိတာလည်းပဲဝိဇ္ဇာဒီនិရောဓသစ္စာနဲ့မဂ္ဂသစ္စာတော့သူ့ရဲ့ပင်ကိုယ်သဘောလည်းနည်းနည်းတယ်ဗျနည်းနည်းလို့တော်တော်သိမြင်နိုင်ဖို့ခက်ခဲတယ်ဘာကြောင့်လဲဆိုတော့និရောဓသစ္စာကနိဗ္ဗာန်နိဗ္ဗာန်ဆိုတာကအရိယာမဲ့ဝိပဿနာဉာဏ်အထောက်ဝိပဿနာဉာဏ်ဖြင့်ဝိပဿနာဉာဏ်ဖြင့်ဆင်းရဲတဲ့ မဲ့ညာဖုန်ညာရမှအရိယာမဲ့ရမှသူကတည်တည်ချာချာနားလေတာဒီလိုပြောလို့လာတော့မဂ္ဂသစ္စာအစစ်ကအရိယာမဲ့ညာရမှဖြစ်တယ်ဒီတော့အရိယာမဲ့ရမှနိဗ္ဗာန်နဲ့သိချာမြင်နိုင်တာကိုဒါကြောင့်မို့သူကမဂ္ဂသစ္စာနဲ့និရောဓသစ္စာនិရောဓသစ္စာနဲ့မဂ္ဂသစ္စာဟာနဲ့နဲတယ်သိမြင်နိုင်ခဲ့တယ် နိဗ္ဗာန်အစစ်ဆိုတော့ဘာလဲဆိုရင်ခုနမိန်တာနိဒုက္ခនិရောဓိအညာဏကြောင့်ကျဆက်ဆက်မပြတ်ဖြစ်နေတဲ့ယုံ nant တရားယုံ nant တရားတွေချုပ်ငိမ့်ပြတ်ဆဲသွားတဲ့သဘောမျိုးရှုမိုက်ရှုမိုက်နဲ့သူကချုပ်ငိမ့်တဲ့အရာတွေကိုရောက်သွားတဲ့သဘောမျိုးပဲဒါနိဗ္ဗာန်ပဲရှုမိုက်ကအိပ်ပျော်သွားတာမဟုတ်ဘူးเนาะဒါလေးမှတ်တာတချို့ကအိပ်ပျော်သွားတော့မဉဏ်ရပြီဘုံဉဏ်ရပြီသူတို့ထင်တာဘုံဝိပဿနာဉာဏ်နဲ့စဉ်းစား ဒီဟာတွေဖြစ်ပြဖြစ်ပြဖြစ်ပြဖြစ်ပြဖြစ်ပြနေကြီးကြီးကြီးနေတဲ့ချုပ်ငင်းတဲ့သဘောမျိုးတွေရုပ်တရားဝင်သွားတာငြိမ်းရတဲ့နိဗ္ဗာန်ကိုမျက်မှောက်အာရုံပြုပြီးငြိမ်းချမ်းသာခံစားနေတဲ့သဘောဒီတင်စားပြောတာပေါ့လေချုပ်ငင်းတာကိုဝင်သွားတဲ့ရောက်ပါတဲ့သဘောမျိုးကိုဒါနိဗ္ဗာန်အစစ်လို့ခေါ်ဒါကြောင့်ဒုက္ခနိရောဓအညာဒါလည်းသိဖို့ခက်တယ်ပရိသတ်သဘောပါဒေသနာတော်ရကြည်လိုက်ပေါ့ ဝိဇ္ဇာစင်္ကာရဆိုင်တဲ့အကြောင်းတွေကြောင့်မို့ဝိညာဉ်နာယုတ်စားတဲ့အကျိုးတရားတွေမပြတ်ဖြစ်နေတယ်။ဟောဒီပြစ်စင်နေတာပါလေ။ဟိုရာတွေနာရာတွေသေရာတွေဆိုရင်တော့ဒီကစတဲ့ဒုက္ခတွေလည်းဖြစ်ပေါ်နေတယ်။ဒီဝိဇ္ဇာဆိုင်ရဲ့ဝိဇ္ဇာသင်္ကာရဆိုင်တဲ့အကြောင်းတရားတွေကိုအရိယမကြောင့်မဖြစ်တော့ဘဲနဲ့ငြိမ့်သွားရင်အရိယမညာရသွားလို့မဖြစ်တော့ဘဲငြိမ့်သွားရင် ဒီဝိညာဉ်နာရုပ်ဆိုင်တဲ့အကျိုးတရားအကုန်လုံးမဖြစ်တော့ငြိမ့်သွားတာပဲ။အိုရာနာရာတေရာပုဆွေးရာနော်စိုက်တဲ့ဆင်းရဲဒုက္ခတွေအပြီးတိုင်းငြိမ့်သွားတယ်။အဲ့ဒါကိုနိဗ္ဗာန်ဖြစ်တယ်ဆိုမြတ်စွာဘုရားကနောက်ပฏิလုံကြဝိဇာရတွေအတေတာနေတော့ဝိရာနေတော့တာသင်္ခါရနေတော့ဝိညာဏနေတော့တော့အဲ့ဒီလိုဟောထားပါတယ်။ဒီလိုပြောချင်တာကတော့အကြောင်းကျိုး အဆက်ဆက်ဖြစ်နေတဲ့ဆင်းရဲခတ်သိမ်းလုံးဝချုပ်ငြိမ်းတဲ့နိဗ္ဗာန်ကို အမှန်တမ်းမသိတာဝိဇ္ဇာဆင်းရဲငြိမ်းတဲ့နိဗ္ဗာန်ကို အကောင်းမထင်တာလေအဝိဇ္ဇာလို့ဒီလိုမှတ်တော့အမှန်တမ်းမသိတာရဲ့အလွဲထင်တာရဲ့တနည်းအားဖြင့်အကောင်းမထင်တာရဲ့ဒါဝိဇ္ဇာနောက်ဒါဒီနိရောဓသစ္စာမသိမှုပြီးကြရအောင်နောက်တစ်ခုကတော့ဗာလဲဆိုတော့မက္ကသစ္စာမသိတာလေဝိဇ္ဇာ လိုမိတ်တာစီးရဲချုပ်ငင်းရနိဗ္ဗာန်ရောက်ကြောင်းအကျင့်ဖြစ်တဲ့မဂ္ဂသစ္စာဟောတာမဂ္ဂရှင်ပါအမှန်တိုင်းမသိတာလည်းအဝိဇ္ဇာအမှန်တိုင်းမသိရုံနဲ့မဟုတ်အလွဲမှားကိုသိတာလည်းအဝိဇ္ဇာဒါကြောင့်မဂ္ဂသစ္စာကိုအမှန်တိုင်းသိဖို့အလွန်ရေးကြည့်ပါနိဗ္ဗာန်ရောက်ကြောင်းပေါ့ဖြစ်တဲ့အကျင့်လမ်းမှကိုဟောဖို့ရဗုဒ္ဓကလောကမှာပွင့်တော်မူတာပါဖရာတွေလောကမှာပွင့်တော်မူလာ ဖះများကသာဒီအကျင့်လမ်းမှကိုဟောနိုင်ပါတယ်အခြားပုဂ္ဂိုလ်တွေလူတွေနတ်တွေပြမာတွေကဒီလိုမဟောနိုင်ပါဘူးအဲဒီတော့မေဃသစ္စာဆိုဘာပြောလိုတာလဲဆိုမေဃ၈ပါးပြောတာပါမေဃရင်တရားတွေကဘုန်းကြီးတို့ကျင့်စဉ်နည်းနဲ့ပြောအောင်ပေါ့ဗျာအခြေခံမူလမေဃင်ပုဗ္ဗဘာကမေဃင်အရိယာမေဃင်ဒါ၃မျိုးရှိတာပေါ့ဗျာဒီထဲမှာတော့အရိယာမေမညာဖွညာရမှာ ဒါအဓိကကြဓမ္မမေဃသစ္စာဖြစ်တာကိုဒါအဓိကပေါ့ဒါပေမဲ့လို့အရိယာမေခင်ကိုချက်ချင်းအထုတ်လို့မရဘူးမူလမေခင်ပြည့်စုံအောင်လုပ်ရတယ်မူလမေခင်ပြည့်စုံလာတဲ့အခါမှာပုဗ္ဗဘာကမေခင်ပြည့်စုံအောင်လုပ်ရမူလမေခင်ဆိုခဏကြာဝနာဝရှိနေဒါတွေလည်းပဲထပ်တလဲလဲပြောရတော့ဗောဗျာတမ္မာကမ္မတက္ကရာတမ္မာဒိဋ္ဌိဒီတမ္မာဒိဋ္ဌိနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ မာသရိပဏတုတ်တုံးကပြောခဲ့ပါပြီအခြေခံကံကံကျိုးကိုယုံကြည်တဲ့တရားအခြေခံတဲ့ဉာဏ်ကရှိရတယ်ကမ္မတက္ကရသမารယောကောင်းတာလို့ကောင်းကျိုးရတယ်မကောင်းတာလို့မကောင်းကျိုးရဒီဉာဏ်အခြေခံရှိမှသူတော်ကောင်းတရားအထုတ်ခြင်းနဲ့စိတ်ရှိတယ်ယုံကြည်မှုလည်းပါယုံကြည်မှုအခြေခံရှိမှယုံကြည်မှုအခြေခံပါတဲ့ဉာဏ်ရှိမှဒါအထုတ်ခြင်းလို့လို့ဆိုအထုတ်ဖို့ခက်တယ်ဒါရင်လားဆိုမဟုတ်ဘူး ကိုယ်ဆိုင်ရာသီလပြည့်စုံတယ်ဘုန်းကြီးတွေကြဘုန်းကြီးတို့ဘုန်းကြီးတွေကြယဟန်သီလတွေပြည့်စုံလို့တယ်ယဟန်သီလမပြည့်စုံရင်လည်းမရဘူးလူဆိုလက်လူသီလပြည့်စုံဒါကမူလမကင်လို့ခေါ်တယ်အဲ့ဒီအနေမူလမကင်ပြည့်စုံပြီဆိုကိုကြိုက်တဲ့ကမ္မထာရွေးချယ်ဖို့အနာမနာအထုံးမလားဓကမ္မနာအထုံးမလားကြိုက်ရရွေးချယ်အဲ့ဒီပုံမှာဘာလို့အောင်လဲတမာရီဖြစ်အောင်အထောက်ရတယ် တမာရီဖြစ်လာမှနောက်ကတမာရီဖြစ်အောင်မနေ့ကလည်းပြောခဲ့ပြီတမာရီဖြစ်အောင်ဘယ်လောက်ဒီတမာရီဖြစ်ရမလဲဇန်သွားရင်ဇန်တမာရီရအောင်လုပ်ရမယ်ဝိပဿနာဓာတ်တွေသွားရင်လည်းခဏိကတမာရီရအောင်အထောဇန်တမာရီပဲအထောအထောခဏိကတမာရီအထောတို့နိဝရဏတွေကင်းသွားအောင်အထောနိဝရဏတွေကင်းကင်းဖို့ဆိုတော့အာယုတကုတ္တကိုစုစိုက်ကတ်နေရမယ်ဘေးကနိဝရဏတရားတွေမဝင်အောင်အထောရမယ် နိဝရဏတွေကင်းနေမှာစိတ်ကစင်ကြယ်တယ်စင်ကြယ်နေမှာဒီပုဗ္ဗဘာကမဲ့ဝိပဿနာဉာဏ်เนี่ยဖြစ်တယ်နိဝရဏတွေမကင်းဘူးစိတ်ကမငြိမ်ဘူးဆိုမဖြစ်ဘူးအားလေးမှတာစိတ်တဝိသုဒ္ဓိနိဝရဏတွေကင်းအောင်ကိလေသာတွေကင်းအောင်အဲဒီလိုတဲ့စိတ်စိုက်ပြီးရှုနေတာကောက်အောင်ကြိုးစားရတယ်တဏှာထိုင်တဏှာလုံးကောက်နှစ်နာရီထိုင်နှစ်နာရီလုံးကောက်အဲ့ဒီကြမှာဝိပဿနာဉာဏ်တက်တယ်ဖြစ်တယ် ဟာဒီလေဘုန်းကြီးကမြန်မြန်လိုချင်တာကိုတချို့ကလည်းဟောဆရာတော်တရားမြန်မြန်ရတယ်ရှော့ကလေးပါလေမရှိဘူးလားဒီလိုကလာမေးပုဂ္ဂိုလ်လည်းရှိသေးရှော့ကရှိနေကိုယ့်အကိုရင်လုံးမဖို့ရှော့ကရဒီလိုရှော့ကတရားပါကိုမာလူကြဗုဒ္ဓတို့ဆိုရင်ဟိုလားမုဒိမုဒ္ဒမတ္တကဲအဲ့လောက်တွေကဟောနေဘယ်လိုလုပ်နာလဲမှာဘာကြီးရဓာတုဆရာလဲအဲ့တိုင်းဟောတာရှော့ကပဲလား မြင်မြင်ကများရအောင်မှကြားရင်ကြားကများရအောင်မှတယ်မုတိမုဒအနံ့ရဲ့စားစရာရဲ့အတွေ့အထိရဲ့ကဲဒါလေးကိုချုံပြီးတော့စကလုံးတစ်လုံးနဲ့ပြောဘယ်လိုလုပ်နားလဲမှာအဲ့ဒါ short ကပဲသိရင်သိကများဆိုမလွယ်ဘူးပြောရတာလွယ်တယ်ရှုမှတ်ရတာမလွယ်ဘူးอืมဒီလိုအကျယ်ပြောပြတာတော့ရှုမှတ်ဖို့ဘုန်းကြီးတို့တော်တော်ခက်တယ်နော်ဒီချုံပြောရင်ဘယ်လုံးမှမလွယ်ဘူးပြောချင်တာက အဲဒီဗြဟ္မာဘယ်တရားပဲမှတ်မှတမာရီရအောင်လုပ်ဝိပဿနာဓာတ်ရဲသွားခြင်းလဲခဏိကတမာရီရအောင်လုပ်လောဘမကြီးအောင်နော်အဲဒီပုံမှန်တော့မှတ်နေကတ်သွားမှဒီဝဏတွေကင်းသွားလို့ရှိရင်အဲ့ဒီမှာစတွေးလိုက်မယ်မှတ်ချင်တဲ့စိတ်လေးတွေပေါ်လာဟာဒီနေ့တော်တော်ရှုမှတ်လို့ကောင်းတာပဲနိဝရကင်းရအဲ့ရနေစတွေးလိုက်မယ်မှတ်ချင်တဲ့စိတ်အလိုလိုပေါ်လာလိမ့်မယ်အဲ့ဒီချိန်ကျရင်ဘယ်သူမှခိုင်းစရာမလိုကိုလို့ချင်လို့လောက်တာဟိုနောက်မို့လို့ရင် တိုက်တွန်းရတယ်နော်ဒီခါလေးလေးကိုယ့်အကုန်တွန်းရတဲ့ခါလေးရှိသေးတိုက်တွန်းတာသူများတိုက်တွန်းတာရှိသေးတယ်ကိုယ့်အကုန်တိုက်တွန်းတာရှိသေးတယ်အဲဘုန်းကြီးတို့ဒီလည်းမတွေ့ပါဘူးဒီတရားမှတကတကသရာတရားနဲ့ဟဲ့မင်းကကမ္မထမ်းဆရာဖြစ်နေပြီလောက်မှဖြစ်မှသွားအထိုင်းတွန်းကိုယ့်အကုန်တွန်းတဲ့ခါလေးရှိသေးတယ်အဲ့လိုမျိုးပေါ့ကိုယ့်ကိုဆုံးမတော့အဲမင်းကကမ္မထမ်းဆရာဖြစ်နေပြီကမ္မထမ်းဆရာလုံတာသူများတရားပြတာမင်းကအထုံးမှာအထုံးမှာဖြစ်မယ်အစာရလို့ဒါကိုယ့်အကုန်တွန်းရတာနော် တကယ်လို့ဒီခုနတမာရီတွေရလာပြီမဆီအောင်နဲ့ကတ်သွားပြီဟိုအလုံးလုံးအထုတ်ခြင်းစီပေါက်တာအဲ့ဒီအချိန်တိုင်းမရှုအိုင်မနေနိုင်ဘူးမမရမနေတော့ဒီလိုဖြစ်တာအဲ့လိုမျိုးဖြစ်အောင်လုပ်ရတယ်နော်အဲ့တော့ပရမဇုံမူလမက်ခင် အခြေခံမက်ခင်ပြည်စုံလို့အခြေခံမက်ခင်ပြည်စုံသွားရင်ပုဗ္ဗဘာကမက်ခင်ဆိုဝိပဿနာဉာဏ်ကြီးဖြစ်ဖို့အတွက်ဘာလုပ်ရမလဲ။ ခဏိကသမารိစိတ်တဝိသုဒ္ဓိဖြစ်အောင်လုပ်ခဏိကသမารိရမှာစိတ်တဝိသုဒ္ဓိဖြစ်တယ်နော်ခဏိကသမารိဆိုပါလေနိဝရဏတွေကင်းနေရမယ်မကောင်းတဲ့စိတ်တွေငြိမ့်နေစိတ်မစိတ်နဲ့အောင်နဲ့ကတ်တိုင်းဒါငြိမ့်တာကင်းသွားတာအဲ့လိုမြင်သွားပြီးဆိုမှဝိပဿနာဉာဏ်နဲ့တက်အောင်လုပ်လို့ရတယ်ရှုမှတ်လို့ရတယ်အေးအဲ့ဒီလိုမှတမာရီမှမရသေးဆိုရင်တော့ဘုန်းကြီးတို့ကဘာဝိပဿနာဉာဏ်မှဖြစ်ပါဘူးဗျာ။ မဖြစ်တော့တနေ့လာတဲ့ဒါပဲတနေ့လာပဲဒါပဲဆိုစိတ်သက်ချစရာဖြစ်တတ်တယ်။ဒါကြောင့်မို့လောဘမကြည့်ပါနဲ့ကိုယ့်အကိုတမာရီအားတမာရီများကြိုးစားမှအခုလိုတစ်ချိန်တစ်ချိန်လောက်ဆိုတာကတော့ဘုန်းကြီးတို့တွေတမာရီထိန်းနိုင်အောင်တော့ပဲရှိတယ်။ဝိပဿနာဉာဏ်တွေတက်တယ်ဆိုတာကတမာရီတွေအကောင်းနေမှဟိုတစ်ပါလုံးလောက်အထုံးမယ်။ အဲနှစ်ပတ်လုံးအားထုတ်မယ်တစ်လလုံးအားထုတ်မယ်အဲ့ဒီကြမှာအများဆုံးဝိပဿနာဉာဏ်တွေကတမာရီအားကောင်းပြီဖြစ်ပါတယ်ဒီလိုခိုက်တာတော့တော်တော်လေးပါရမီတူးရှိတဲ့ပုံကိုယ်တို့ဖြစ်နေတယ်ဘုလိုတော့မလွယ်ပါဘူးဘာဖြစ်ဖြစ်စ조사ပြီးမှမယ်နော်တမာရီအောင်မှပါတမာရီရရင်လာရင်ခုနကနိဝရဏတွေကင်းမယ်ကိလေသာတွေကင်းမယ်အဲ့ရစင်တက်ပြီးရောဝိပဿနာဉာဏ်တွေရှုမှတ်ပါ ဝိပဿနာဉာဏ်ဤဖြစ်တာကိုပောပါပါကမဲ့ဆိုပြီးတော့မနေ့ကဘုန်းကြီးပြောခဲ့တဲ့သူတိမတောက်တာဒီမှာလည်းပြောတယ်နော်ပထမဆုံးတရားနဲ့တည်တဲ့ဝိပဿနာဉာဏ်ဤဆိုဖြစ်တယ်ဆိုဘုရားဒါကိုခဏပြောတယ်ဒါဝိပဿနာဉာဏ်ဤအရင်ဖြစ်တယ်ဝိပဿနာဉာဏ်ဤမဲ့ဉာဏ်ဆိုတာဝိပဿနာဉာဏ်ရောက်မှနောက်မှဖြစ်တယ်အဲ့ဒီစကလုံးကိုမြတ်စွာဘုရားလည်းမိတ်နဲ့ရဟန္တာရှင်မြတ်တရားလည်းရှင်သူတိမကိုဒါမိတ်ပါတော့လေ အဲ့ဒါလေးမှတ်ထားနော်ဒီမှာမြတ်စွာဘုရားဓာတ်ရမေးမှာသူဒီမှာအတင်းနားလဲစီဖြစ်စေနားမလဲစီဖြစ်စေအမှန်စင်စစ်တရားနဲ့တီးတော့ဝိပဿနာညာရှေးဥစွာဖြစ်တယ်တဲ့နိဗ္ဗာန်ကိုသိမြင်တဲ့မဲ့ညာနောက်မှဖြစ်တယ်ပြောလို့ဒါတရားတွေဝိပဿနာညာဖြစ်ကိုဖြစ်ရတယ်နော်ဖြစ်ပြီးမှမဲ့ညာဖုန်ညာနိဗ္ဗာန်ကိုသိတဲ့မဲ့ညာဖုန်ညာဆိုရတာဝိပဿနာညာမဖြစ်ဘဲနဲ့မဲ့ညာဖုန်ညာရတဲ့ထုံးစံမရှိဘူးဒါလေးမှတ်တာပြီးတော့ဝိပဿနာညာနေဖြစ်မှ ပုပ္ပါဘာကမက်ဆိုတာဖြစ်ပါတယ်ဝိပဿနာဉာဏ်မဖြစ်တော့ပုပ္ပါဘာကမက်ဆိုတာမဖြစ်ပါဘူးလို့ဒီလိုမှတ်ထားမယ်အဲ့ဒီကနေပြီးတော့ဝိပဿနာဉာဏ်နဲ့ဆင်းရဲဖြစ်ဖြစ်ပြီးတော့အရိယာမက်တွေရသွားတယ်ဆိုတော့ဆိုရင်နော်ပထမဆုံးမူလမက်ခင်ကာမတဂရတမဒိဋ္ဌိသီလနဲ့ပြည်စုံအောင်လုပ်ပြီးတော့ကမ္မဋ္ဌာန်းတစ်ခုကိုတမာရီရအောင်အာထုတ်အာထုတ်ရင်အာထုတ်ရင်လည်းတမာရီတွေဖြစ်လာဝိပဿနာဉာဏ်တွေဖြစ်မယ် ဝိပဿနာဉာဏ်นี่ဖြစ်ပြီးဆိုယုံနာရဲ့သဘာဝတွေမှန်တိုင်းသိမယ်။ကြောင်းကျိုးသိမယ်။ယုံနာသဘာဝကြောင်းကျိုးဆက်ဆက်ပြီးယုံနာသဘာဝတွေရဲ့အနိစ္စဒုက္ခအနတ္တဒါတွေသိလာမယ်။ဒါတမာဒိဋ္ဌိတွေပဲ။နော်အဲ့လိုတမာဒိဋ္ဌိဖြစ်သွားရင်လည်းပဲတမာသင်္ကပ္ပဖြစ်မယ်။ခုနမဲခဲအတ္တစာဆိုတာမဲခဲ၈ပါးတရားတွေကိုပြောတယ်လို့ပြောခဲ့ပြီ။အဲ့တော့မဲခဲ၈ပါးထဲမှာတမာဒိဋ္ဌိဖြစ်အောင်လည်းမှားတယ်။တမာသင်္ကပ္ပမှာဖြစ်အောင်လည်းမှားတယ် ဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်သွားပြီးအရိယာမဂ်ခင်အရိယာမဂ်တွေရနိဗ္ဗာန်ကိုမျက်မှောက်သိမြင်သွားရင်တော့ဒါမဂ္ဂသစ္စာအစစ်ဖြစ်တာပေါ့ဗျာအဲကြောင့်မို့တရားရှုမှတ်တကမူလမဂ်ခင်ပောဘာဘာကမဂ်ခင်အရိယာမဂ်ခင်ဒီသုံးမျိုးလုံးဖြစ်အောင်ရှုမှတ်ဒီထဲမှာကျန်တဲ့ဒီတမ္မာဝါစာတမ္မာကမ္မတမ္မာဇီဝဒါတွေလည်းပြောလို့ရတာပေါ့နော်ဒီမနဲ့ပတ်သက်ပြီးတော့ ဒီမဂ္ဂသစ္စာနဲ့ပတ်သက်ပြီးတော့တရားထုတ်တဲ့ဘိုင်းလည်းပြောလို့ရတယ်တရားထုတ်တဲ့ခါမှာတော့မဂ္ဂသစ္စာမဲအရိယာမေညာရသွားရင်တော့ဒါမဂ္ဂသစ္စာအစစ်ပေါ့ဗျာအဲ့ဒီအောက်ပိုင်းနေမှာလဲဒါနပဲလုပ်လို့သီလပဲလုပ်လို့မဂ္ဂသစ္စာမဖြစ်သေးခင်မဲ့တနည်းအားဖြင့်အရိယာမေမရသေးခင်အဲ့ဒီအလုပ်တွေကိုလည်းလုပ်လို့ရပါတယ်ဒါတွေလည်းလုပ်ရမှာပဲအိဗံယောက်ျောင်းဖြစ်တဲ့ဒါနလုပ်သီလလုပ်ဘာဝနာလုပ်ဒါတွေလုပ်အောင် နော်အဲ့ဒါမလုတ်ချင်ဘူးဆိုရင်ဒါချမ်းသာကြောင့်ကျင်ကောင်းကိုမသိတာအဝိဇ္ဇာနော်အဲ့ဒီလောရကိုပဲဆင်းရဲကြောင့်အကျိုးမဲ့လို့ထင်တာအဝိဇ္ဇာဒီလိုအဲ့လိုထင်တတ်တယ်နော်အရေးကြီးတာကတော့ဒီမှာတော့ဒါနလို့သီလလို့ဘာဝနာလို့တဲ့ဝိပဿနာလို့ပေါ့ဘာဝနာလည်းနှမျိုးရှိတော့ပဲသမထလို့ဝိပဿနာလို့ဝိပဿနာလုပ်ငန်းအမှန်ကိုမသိပဲနဲ့မသိတဲ့ဝိဇ္ဇာနဲ့အမှားကို သိတဲ့အဝိဇ္ဇာဒီနှမျိုးဒါပို့ရေးကြည့်တယ်နော်လုပ်ငန်းစဉ်ဝိပဿနာလုပ်ငန်းစဉ်ကိုဘုန်းကြီးကမှန်မှန်ကန်ကန်မသိဘူးဆိုရင်လည်းတရားရဖို့ခက်တယ်အလွဲအမှားတွေသိနေမယ်ဆိုရင်လည်းတရားရဖို့ခက်တယ်ဒီဝိဇ္ဇာတွေပို့ဆိုးတယ်ဒီနှမျိုးပို့အဲ့တော့ဒီနှမျိုးမဖြစ်ဖို့ရေးကြည့်တယ်ဝိပဿနာဆိုတာဘာလဲဆိုခုနဆတ်စကတုတ်တန်တို့ထောက်ရင်ဓာရ6ပါးမှာဖြစ်ပေါ်နေတဲ့ယုံ nant တရားတို့ရှုရတာပဲနော် အဲ့ဒါတွေကိုဘယ်လိုရှုရမလဲအိဋ္ဌဒုက္ခနာတာမြောင်ရှုရတာအဲ့လိုရှုနည်းမှန်ကိုမသိရင်ဒါဝိစာပဲဟောရှုတာမကောင်းဘူးရှုတာမမှန်ဘူးသူများရှုနေတယ်တကယ်နိမလာမှရှုနေတဲ့ပုံကိုတချို့ကတောင်မြောက်မြောက်ပြောပြောတာရှိသေးတယ်အဲ့လိုမကောင်းမမှန်ဘူးသူတို့ကမှားနေတယ်ဒါမျိုးတွေပြောဒါလည်းဝိစာပဲနော်အဲဒါကြောင့်ဒီမဂ္ဂသစ္စာကိုဖုံးကွယ်တဲ့ဝိစာက ကြောက်စရာအကောင်းဆုံးလို့ဘုန်းကြီးတို့ပြောရမလို့ဖြစ်တာပေါ့လေနော်အဲကြောင့်လဲဆိုကျင်နီးကိုမသိရင်နော်နီးမှလမ်းမှမသိရင်မကျင့်နိုင်ဘူးပေါ့ဗျာမကျင့်ရင်လည်းမဘုံနေပါမရနိုင်ဘူးနီးမှလမ်းမှသိဖို့အရေးကြီးတယ်နီးမှလမ်းမှကျင်နီးမသိရင်မာမယ်အမားတွေကျင်တယ်နေပါမရနိုင်နော်ကျင်နီးမှနီးမှလမ်းမှမသိတော့လည်းမကျင့်နိုင်မကျင့်တော့လည်းမရဘူးဗျာအဲကြောင့် အကျင့်လမ်းမှာမသိတာအကြောက်စရာကောင်းဆုံးလို့ဒီလိုလဲပြောလို့ရတော့ဗျာပြီးတော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရပစ္စယဝိညာဉ်အဝိဇ္ဇာပစ္စယသင်္ခါရဒီဟာလေးနည်းနည်းပြောမယ်နော်တတ္တဝါတွေကခုနကမြင်သိမယ်ကြားသိမယ်နားသိမယ်စားသိမယ်တွေးထိမယ်တွေးထိသိမယ်သို့မဟုတ်ပစ္စည်းလေးကောင်းကောင်းသုံးဆောင်ဖို့သိတယ်ကြံတွေးပြီးသိတယ် ခံစားနေတယ်အဲ့ဒါတွေကိုဆင်းရဲလို့မထင်ဘူးချမ်းသာတယ်ထင်တယ်ခံစားနေရတာတွေကိုလည်းဒီအာယုန်တွေကိုခံစားနေရတာကိုလည်းချမ်းသာလို့ထင်တာပေါ့လေပြီးတော့ဆင်းရဲကိုသူကချမ်းသာလို့ထင်တဲ့သဘောပါဒီအာယုန်တွေကိုနှစ်သက်ตายာနေကိုလည်းตายာနေတာကိုလည်းသူကမပြည့်လေဆင်းရဲကြောင်းလို့မထင်ဘူးသူတို့စိတ်ထဲမှာပဲချမ်းသာကြောင်းလို့ပဲဒီလိုထင်ပြီးတော့ခုနယုံနာတရားတွေ ကုံဆုံးချုပ်ငိမ့်တဲ့နိဗ္ဗာန်ကိုလည်းသူကရှိမှန်းတော့မသိဘူးရှိမှန်းသိရင်ချုပ်ငိမ့်တာကိုအကောင်းမထင်မနဲ့အပြစ်မြင်တာပေါ့မျိုးမကောင်းထင်တာပြီးတော့နိဗ္ဗာန်ရောက်ကြောင်းအကျင့်တွေကိုလည်းမသိဘူးမသိတော့ဘာဖြစ်လဲဒီပုံမှာကောင်းတယ်မထင်မနဲ့ဆင်းရဲပိန်မှန်းတယ်လို့ဒီလိုပဲမြင်တာနော်ဒါကြောင့်မို့ကိုမြင်နေကြကြားနေကြခံစားနေကြရဲ့ အာယုံတွေပဲကောင်းနေတယ်ကောင်းလိုချင်နေကြတယ်တောင်းတနေကြတယ်နော်ခုမိမိတို့လောလောဆယ်မှာဗာလေလေရှိတာလေးတွေကိုအော်ဘယ်လိုလုပ်ရင်ကောင်းမလဲဘယ်လိုလုပ်ရင်ကောင်းမလဲဒါတွေကြံနေကြတွေးနေကြတာများတယ်အဲ့လိုကြံတွေးတဲ့အခါမှာတချို့ကတရားသဖြင့်ကြံတွေးတာလည်းရှိတယ်တချို့ကမတရားသဖြင့်ကြံတွေးတာလည်းရှိတယ်ပေါ့ဘယ်လိုကြံတွေးတွေးဒါတွေကတော့မနှောတာနေပါကြံတွေးတဲ့အတိုင်းကိုယ်နဲ့ပြုလို့ရင်ဒါကာယကံခေါ်တော့ နှုတ်နဲ့ပြုလို့ရင်ဒါမနောဝစီကံပေါ့ဗျာအဲ့ဒီကံသုံးမျိုးကတော့ဖြစ်နေတာပေါ့ဗျာနော်ဆင်းရဲတွေကိုချမ်းသာလို့ချမ်းသာတယ်လို့ထင်းနေတဲ့အတွက်ဘယ်လိုလုပ်ရင်ကောင်းမလဲချမ်းသာလို့ဘယ်လိုလုပ်ရင်ချမ်းသာမယ်လဲစာရပေါ့မျောလင့်တယ်အကုသိုလ်ဘက်ကပြောရင်ပေါ့ဗျာဟုတ်လားတမောဟအကြောင်းအတွက်ဟောတာငါတိဆန်နေတတ်ဖြတ် ရောင်ဆိုင်ဟောတက်တာမယ်ချောင်းကြီးမယ်ကြီးပွားမယ်ဒီလိုမြင်တော့လင်းလဲလက်ပြားစီးပွားမယ်ချမ်းသာမယ်ဒါမျိုးတွေကြံတွေးတာကုသိုလ်ဘက်ကနေတခါပြန်ကြည့်မယ်ကုသိုလ်ဘက်ကကြည့်တဲ့အခါကျတော့ဒါနပြုမှနောက်ဘဝဆိုပြည့်စုံပြီးချမ်းသာမယ်တီလာတွေစောက်တီမှအသက်ရှင်မယ်စာရည်ကြံတွေးနေဒါတော့ကုသိုလ်ကိုနီးမှလမ်းမှန်တဲ့ကြံတွေးနေတာပဲနော်ယခုလောလောဆယ်မှာကိုလိုရှိတာတွေရပြီးတော့ ချမ်းသာအောင်ကြံတွေးနေတဲ့ကြံတွေးကြံတွေးတယ်ကြံတွေးတဲ့အတိုင်းပြုလုပ်တယ်ပြောဆိုတယ်။နောင်ဘဝတန်မြာမှာကောင်းစားချမ်းသာအောင်ကြံတွေးတယ်ပြုလုပ်တယ်ပြောဆိုတယ်စိတ်ကူးကြံတွေးမှုဟာစိတ်တသင်္ခါရဖြစ်တာပေါ့ဗျာစိတ်တသင်္ခါရလို့ခေါ်တယ်။ဒါကိုလည်းမနောကံလို့လည်းခေါ်တယ်။ကြံတွေးထားတဲ့အတိုင်းကိုယ်နဲ့ပြုလုပ်တယ်ပြုလုပ်မှုဟာဒါကာယသင်္ခါရခေါ်တော့ကံအနေနဲ့ပြောကာယကံပေါ့ဗျာ နှုတ်နဲ့ပြောဆိုမှုတွေလုပ်တယ်ဒါဝစီသင်္ကာရကံနေပြဝစီကံပဲဒီလိုပြောဆိုတဲ့အခါမှာစိတ်စောတိုက်တွန်းတဲ့စေနာစောပါတယ်ပေါ့အထုတ်ခွင်းတော့ကိုယ်ပိုင်ညာနဲ့သိနိုင်တာပေါ့နော်အဲ့တော့တကုံတခုတည်းပြုလို့ပြောဆိုတော့မယ်ဆိုရင်ဒီစိတ်စေနာလေးအကျဉ်းများစွာဖြစ်တယ်တကူလှူမယ်တွေးမယ်လှူမယ်လို့တွေးမယ်ကြံမယ်ဆိုလှူခြင်းနဲ့စိတ်စေနာတွေအများကြီးဖြစ်ပြီးမှပေးလို့မှုကိစ္စပြီးမြောက်ပါတယ် ဒါကတော့ကုသိုလ်ပိုင်းကပေါ့ဥပမာအကုသိုလ်ပိုင်းဆိုပါတော့ကိုယ်ကိုချင်းကကြိုက်တယ်ဒီချင်းကိုတတ်မဲ့ကြရင်တတ်မဲ့လို့တွေးလိုက်တာနဲ့ရိုက်တာဖို့တွေးတဲ့အတွေးထဲမှာစိတ်စိတ်တိတ်တိတ်အများကြီးပါတယ်ပြီးမှဒါကိုအခြေခံပြီးရိုက်မှုဆိုဖြစ်တာပေါ့ဒီတော့ကိုမူရာနှုတ်မူရာတွေတစ်ခုခုပြုတ်လောက်တိုင်းပြုတ်လောက်တိုင်းဘုန်းကြီးတို့စစ်ဆိုတိုက်တွန်းတဲ့စေတနာနဲ့ကြီးပြုတ်လောက်တယ်ဒီလိုမှတ်ထားမယ်နော် ဒီစေတနာတွေကိုကာယကံလို့ခေါ်တယ်နှုတ်မူရနဲ့ပြုလုပ်တိုင်းပြောလိုက်တိုင်းပြောလိုက်တိုင်းပေါ့အခုဘုန်းကြီးတို့ပြောနေတယ်နော်အဲ့ဒီမှာလည်းစေတနာပါတယ်ဒါဝစီကံလို့ခေါ်တယ်စေကုတသက်နဲ့တွေးနေတဲ့ခါတွေကိုလည်းရှိတယ်အဲ့ဒီမှာစေတနာပါတယ်အဲ့ဒါမနောကံလို့ခေါ်တယ်ဒီစေတနာကံတွေကြောင့်မို့ဒီစေနာကံတွေကနေကံတွေကပါလေဘယ်ဘယ်သူကဖြစ်လာလဲ မတိတဲ့ဝိဇ္ဇာကြောင့်မို့ဒီစေနာကံเนี่ยဖြစ်လာတာ။နော်ဝိဇ္ဇာကြောင့်မို့အထုံမှုစေတနာသုံးဖို့သင်္ခါရဒါတွေဖြစ်လာ။နော်ဒီသင်္ခါရတွေကဘုန်းကြီးတို့ကုသိုလ်လည်းရှိတယ်အကုသိုလ်လည်းရှိတယ်။ကုသိုလ်သင်္ခါရကောင်းကျိုးပြီးတာပေါ့ကျွန်မကအကုသိုလ်သင်္ခါရတော့မကောင်းကျိုးပြီးတာ။ဒီသင်္ခါရတွေကိုဘုန်းကြီးတို့ဒီမှာတော့၃မျိုးခွဲပြပါတယ် ပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရအာနိစာပြီးသင်္ခါရဒီတော့အချင်းချုပ်ပဲဒီနေ့ပြောမယ်နော်6နိုင်တော့ပါဒီတော့အပုံညာပြီးသင်္ခါရဆိုအကုသကံနေပြောတာပေါ့ဗျာအာနိစာပြီးသင်္ခါရဆိုရူပဆံကုသိုလ်တွေကိုပြောအရူပဆံကုသိုလ်ကိုပြောတယ်ပုံညာပြီးသင်္ခါရဆိုတာတော့ဉာဏ်နဲ့လောကီကုသိုလ်တွေကိုပြောတာပါပဲ ဒီတော့ဒါနသီလဘာဝနာဆိုင်တဲ့ကာမဝိသရာကုသိုလ်တွေနဲ့ဒုပဝိသရာဇံကုသိုလ်တွေကိုပုံညာပြီးသင်္ကာရလို့ဒီလိုပဲမှတ်ထားပါဗျာဒီနေ့ဒီလောက်နဲ့တော့ကြမယ်နော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဘုရားပြည့်တဲ့ဆင်းရဲခြင်း